ဆက်ပြီးတော့ဟောရမယ်မုခရိယဝန်တူခြင်းဆိုတာအဲဒီမှာရောက်လာပါတော့သံလေခတုပ္ပအဘူဒေတရား44ပါးပယ်ဖို့ရဟောထားတာကမုခရိယရောက်ဝိညာပါဒအာရိဏံအာယမစရိယမုတာပိတုဥပ္ပါဒိဋ္ဌာနဲ့ ဘောဝါမိစ္ဆတာသင်တိုင်းကြ၍ဒီနာဥဒိစ္စဝိသိကိစ္စနဲ့ဘောရမနာမေသပလာအိဗာမေစီအဲအိဗာမေစီသာတိမာယာသာတိယမာယာအိဗာမေစီမှာမေသရိယရောက်တဲ့နေရာဟောမေသရိယဝန်တိုးခြင်း ညီညီနဲ့သက်ဆိုင်တဲ့ကောင်းတဲ့ဉာဏ်ဝိထုတွေသူများနဲ့မသက်ဆိုင်နေတာပါပဲသူယုတ်ကတော့ဝန်လို့တဲ့သူကဒီပြုဥစ္စာတွေမဟုတ်ဘူးသူဒီပြုဥစ္စာကိုဝန်တော်မမျောလို့မဘဲနဲ့လူပဲနေတဲ့ပုဂ္ဂိုလ်မှာတော့ ဘဝဆက်ဆက်ဆင်းရဲရတယ်ဒီလူတဲ့ပုဂ္ဂိုလ်မှာပေါ်များပြီးဆိုကြောရရတယ်ဒါကဥပရိပါဏပဒပါရီရောဒီလိုဝေမငါတုတ်ကဒီလိုကအကုသိုလ်ကအကျိုးပေးဖို့ကိုဟောထားတဲ့တရားအဲ့ဒါကြီးကတော့အခုဒီမှာသိဖို့မလိုပါဘူး မာဓိမှာဘုရားသာသနာဝင်ပုဂ္ဂိုလ်ရဲ့တရားတရားနဲ့ပြည့်စုံပြီးတော့နေတော့ဒီတိုင်းရဲ့ဘက်ကတော့တိုက်တွန်းကြကိုမလိုပါဘူး။ဒီလိုပါမသိကြည့်ကြတာမဟုတ်ဘူး။ဒီလေရဲ့နဲ့ကြားကိုစားတော့နေကြ။လူသားနေကြတာပဲသူတို့လည်းပဲမကြောက်ဘူးကြတာပဲ။ဒီလိုတမ်းတော့တိုက်တွန်းကြမလိုပါဘူး။ အဲဒီမှာမေစိယ၅ပါးရှိတယ်တဲ့ဝန်တိုခြင်းကအာဝါဒမေစိယကုလမေစိယလာဘမေစိယဝဏမေစိယဓမ္မမေစိယတော့၅ပါးရှိအဲဒီ၅ပါးကိုတရားသံပုဂ္ဂလိကလိုနဲ့မှတ်ရအောင်လို့အာဝါကုလလဝဏဓမ္မဝန်တိုငါကျန်လာလေးကြရမယ်အာဝါကုလအာဝါကုလလဝဏလဝဏဓမ္မဝန်တိုငါဓမ္မဝန်တိုငါ ဆိုတာအာဝါဒအာဝါဒနဲ့မစ္စရိယနဲ့တွေ့လိုက်တော့အာဝါဒမစ္စရိယ ကျောင်းဆောက်ဦးနဲ့စပြီးတော့ဝန်တော်ခြင်းဒီမစ္စည်းငါးပါးတော့မြတ်စွာဘုရားဒီဟန်တော်တွေကိုရည်ပြီးဟောတာညာတော်တွေနဲ့သက်ဆိုင်တဲ့အားတွေရည်ပြီးတော့ဟောတာဆိုတော့လေလူတွေလည်းထိုက်ကြရလို့ဆိုတော့ရအာဝါဒမစ္စည်းမှာဘာငါအရန်ကြောင်းတဲ့ကြီးပဲဖြစ်ဖြစ် ကျောင်းတဲ့ကြီးတွေကအစိတ်ပိုင်းလေးပရိဝုံလို့ခေါ်တယ်ကိုယ်ဟာလေးနဲ့ကိုကိုဝင်းနဲ့ကိုကြည့်ကြတာပေါ့ဒီကျောင်းတဲ့ကြီးတွေမှာဒီလိုရတယ်ကြည့်ရတယ်အဲကိုဝင်းနဲ့ကိုကျောင်းတဲ့ကြီးတွေတွေ့တယ်ကျောင်းတစ်ကျောင်းစီစီအကျောင်းသုံးကျောင်းစီစီတို့အားလည်းတို့အကန့်အသတ်ကလေးနဲ့ပြည်ဝေနာဆောက်အကုန်လုံးကျောင်းတိုက်ကြီးကြီးကြီးတဲ့ကျောင်းတိုက်ကြီးတွင်ကဒိဋ္ဌိဒေသကျောင်းအညာတာအတွင်းမှာဖြစ်ဖြစ်ပြည်ဝုံလို့ခေါ်တယ် သုံးမှုတစ်ကြောင်းနဲ့ပဲဖြစ်ဖြစ်ကိုယ်နဲ့သက်ဆိုင်တဲ့ကြောင်းတိုက်ပရိဝုံကြောင်းမှာဗရင်သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကောင်းများလာရောက်နေတဲ့ရင်းကိုအလိုမရှိလို့ရှိရင်အာဝါဒမရှိရခေါ်တယ်အဲအာဝါဒမရှိရတယ်မှာအကျေလဲပြထားပါပဲကြောင်းနဲ့စရည်ဝန်တို့ချင်း ကျောင်းဆိုတာလည်းပြည်တော်ကတော့များပါတယ်ဗန္ဓိကကျောင်းတွေပဲများပါတယ်အဲဒီလိုဗန္ဓိကကျောင်းတွေဆိုလို့ရှိရင်တော့ဗန်ဃာတွေနဲ့အကုန်လုံးဆိုင်နေတာပဲဗေဒတိလာနဲ့ပြည်စုံတဲ့ပုဂ္ဂိုလ်ကောင်းဆိုလို့ရှိရင်လာရောက်ရင်သူဝါစဉ်ရနေရာပေးရအကြီးဆုံးပုဂ္ဂိုလ်စဉ်ရအကောင်းဆုံးနေရာပေးရတဲ့အဲအလားစားပုဂ္ဂိုလ်တွေသူ့နေရာနဲ့သူဝါစဉ်ကြတဲ့နေရာပေးရငယ်ပုဂ္ဂိုလ်တွေတော့အောက်ဆုံးကအညာဆုံးကနေပြီးပေးရ အဲဒီလိုကြောင်းမှာနေရာပေးရတဲ့ထုံးစံရှိဒါကညီကြီးဒေသနာတော်ရာအချင်းလာကျင့်ကိုကျင့်ရမယ့်ဥစ္စာပဲအဲဒီလိုဥစ္စာကိုပြည်ပြည်ပြည်တဲ့ပုဂ္ဂိုလ်နေရာမပေးဘဲနဲ့ဝန်တိုပြီးတော့ဘုရားကြီးလည်းပဲသိမ့်တိုက်ပြီးတော့နေလို့ရှိရင်အာဝါဒမေတ္တရာခေါ်တယ် ဒီကြားလာတဲ့ပုဂ္ဂိုလ်ကဒီလာနဲ့မပြည့်စုံလို့အကျင့်စာရိတ္တမကောင်းလို့ဉာဏ်ဖြစ်တာလို့အဲဒီလိုမသိတော်တဲ့ပုဂ္ဂိုလ်တွေလည်းရှိပါသေးတယ်အဲဒီလိုပုဂ္ဂိုလ်တွေလက်မခံတာကတော့သစ္စာရဲမပါဘူးလေသူကတော့မစ္စရိယာမဟုတ်ဘူးအဲဒီလိုတော့ဆိုမကောင်းတဲ့ပုဂ္ဂိုလ်တော့လက်ခံလို့မဖြစ်ဘူးသူကဒီလာနဲ့မပြည့်စုံတဲ့ပုဂ္ဂိုလ်ဆိုတော့လက်ကိုမခံတတ်ဘူးဒီလာနဲ့ပြည့်စုံတော့ ဉာဏ်ဖြစ်တတ်တဲ့ပုဂ္ဂိုလ်စကားများရတဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်တော့လည်းပဲဒီမှာပရိသတ်တွေကျွဲကြကုန်တယ်ဒါကြောင့်မို့လို့ဒီလိုပုဂ္ဂိုလ်လက်မခံလို့ကတော့အပြစ်မရှိဘူးတဲ့မရှိရမဖြစ်ပါဘူးအဲ့ဒါရဟန်းတော်များနဲ့ဆိုင်ပါတယ်ဒါလည်းပဲများသောဖြင့်ဗာဟိကကြောင့်နေလဲဆိုင်ပါတယ်ပုဂ္ဂလိကကြောင့်ဆိုလို့ရှိရင်တော့ဒါသိပြီးတော့အရင်ကြီးလာပါဘူး လူတွေမှာတော့ကိုယ်အိမ်သူများလာနေမယ်ဆိုရင်လာတော့လက်ခံတော့ဖြစ်ပြီဘူးနဲ့ဒီလေလုံးလာတော့အဲကိုယ်နဲ့ရင်းနှီးတဲ့ပုဂ္ဂိုလ်လာဝယ်ပြီးမှဆရာတော်ပုဂ္ဂိုလ်လာပြီးလက်ခံဆရာတော်ပုဂ္ဂိုလ်တွေဗာမတိညာတိပုဂ္ဂိုလ်တွေဝင်လာလို့လက်ခံထားမယ်ဆိုရင်လာတော့မပြည့်နိုင်ဘူးလေတော့လူလောကနေတော့လာဆိုင်မုံမပေါ်ဘူးလို့လာတော့အာဝါဒမဲ့ဆိုရဆိုတော့နေရာအားရှိလို့ရှိရင်ပုဂ္ဂိုလ်လည်းပုဂ္ဂိုလ်ကောင်းဖြစ်လို့ရှိရင် စေတခဏအခိုက်အတန့်အားဖြင့်နေရာပေးရတာဝန်တော့ရှိတာပေါ့လေအဲ့ဒါတွေမပေးနိုင်လို့ရှိရင်တော့သူလည်းပဲအာဝါဒမရှိရတဲ့ပါဝင်သွားမှာပဲအာဝါကုလကုလမေစရိယာကုလဆိုတော့လေရဟန်းတော်တွေနဲ့ပတ်သက်တဲ့ဒဂါရမတွေကိုကုလလို့ခေါ်ပါတယ်အင်းတော်တစ်ခုကိုကုလတစ်ခုလို့ခေါ်တယ်ပါဠိကဗမာလိုတော့ဗမာကအမျိုးဆိုတော့ပြန်လိုက်တော့အမျိုးလေးပါလို့ သူမျိုးတော်တဲ့အမျိုးလိုလိုဖြစ်နေမှာမှမှအဲ့ဒီကုလားတိတိကျကျဘာသာပြန်မှုဖက်နေတယ်ဒီကုသလာဝဟာရနဲ့အိမ်တော်စုလို့ပြန်မလို့ပြည့်တယ်ကုလားအိမ်တော်စုတစ်ခုကုလားတစ်ခုဒါတော့ဒါတော့နည်းနည်းကြိုက်တယ်ပြောအဲ့ဒီညီညီအားကိုယ်ပဲသိကြပြီးတော့နေတဲ့အိမ်တော်စုတစ်ခုဟာကုလားတစ်ခုပဲအဲအိမ်တော် 30ကြည့်ရင်ကုလ30ကြည့်တာပေါ့ဒီနောက်တရားကြည့်လို့ရှိရင်လည်းဒီနောက်ကြည့်တရားကြည့်လို့ရှိရင်လည်းကုလတရားကြည့်ကုလဓမ္မကုလဓမ္မဆိုကြည့်ရတာကိုညာတော်တယ်မှာအဲဒီကိုယ်နဲ့ပတ်သက်တဲ့ကိုယ်ကိုကိုယ်ကသိကြပြီးတော့နေတရားဓမ္မတွေသူများနဲ့မသက်သာခြင်းဘူးသူများစီမသွားခြင်းဘူးသူများကိုမပေးသိခြင်းဘူးဒါဆိုလို့ရှိရင်လားကုလမသိရခေါ်ပါတဲ့ဒါရီရလည်းပဲ ညာတော်တွေမှာတော်တော်ဖြစ်တတ်တဲ့ဥစ္စာတွေပဲတော်ရည်ပါတယ်မှာသိပြတာတော်ရည်ပါတယ်မှာသိပြတယ်ဒီဥစ္စာသုလမေတ္တိရတယ်အနာအာကြည့်တော်တော်ညာကြောက်ဘူးတော့သာသနာတော်ပေါ်မှာသံဃာဝိဒဒုက္ခတော်မောဇနာဒါယဆိုပြီးတော့ယဟန်ပြုလာကြတာသံဃာဝဆင်းရဲကလွန်မြောက်ဖို့ဆိုပြီးဒီကျက်နဲ့ယဟန်ပြုလာကြတာဒါပဲမဲ့လို့အဲဒီလိုကိုယ်တရားဓမ္မတွေနဲ့စားပြီးတော့ ဝန်တိုးတဲ့သဘောတွေကတော့ဒီရတိုင်းရတိုင်းတော့တော်တော်များများရှိပါတယ်ဟိုလုံခဲ့တဲ့တစ်နှစ်လောက်ကသင်တယ်ဘုန်းကြီးလည်းမပြီးပါဘူးကိုအမော်ကနေပြီးပါရဲ့တော်နေကဘုန်းကြီးတွေကစာရေးပြီးတော့သုံးချက်တောင်းတယ်ရိုးရွာမှာကျောင်းနှစ်ကျောင်းရှိတယ် ဒီကြောင်းနဲ့ပတ်သက်တဲ့ဒကာရမလည်းရှိကိုကြောင်းနဲ့ပတ်သက်တဲ့ဒကာရမလည်းရှိသူတို့ကတိကြဘောလှုပ်ထားတယ်ဒီကြောင်းနဲ့ပတ်သက်တဲ့ဒကာရမတွေကိုကြောင်းကိုမဆွဲဆောင်ရကိုကြောင်းနဲ့ပတ်သက်တဲ့ဒကာရမလည်းသူကမဆွဲဆောင်ရဒီလိုကတိကြဘောလှုပ်ထားတယ်အဲဒါတရားကြောင်းကကိုတော်ကဖောက်ပြန်လို့တဲ့ဒီကတိကြဘောဖြစ်ပြီးတော့ ဒီကြောင်းနဲ့သင်တဲ့တရားဓမ္မတွေဝေဘထွက်တာတွေကလက်ခံနေတယ်အဲ့ဒါကြီးဘယ်အဘာများသိနေလဲဆိုတာသူပြပေးဖို့လည်းစာရေးပြီးတော့မေးအဲဒီပြီးတော့အဲဒီပြီးတော့ဒီရရဒီနေ့ကလည်းပြန်ခင်းလိုက်ပါလေဒီကြောင်းလေးပြောပြီးတော့ဒါကတော့မေတ္တာပြည့်နေတာလို့လည်းဥစ္စာကမကောင်းတဲ့ဥစ္စာတွေလည်းပဲနဲ့ ကိုယ်တရားဓမ္မသူတရားဓမ္မဆွဲလာတယ်လို့ပဲပြည်ဒီမှာတော့တရားဓမ္မတွေဒီဒီနေတာသွားမှာပေါ့ဒီဒီနေတာဒီမှာပေါ့လို့ပြောတာဒီဒီနေတာလူကနဲ့လူခံတဲ့ပုဂ္ဂိုလ်ကဘာမှမလည်းမသိဘူးလို့ပြောတာခုမှလာမဟုတ်ဘူးဒီကလည်းမသိဘူးဒီကဒီကံထတို့ပရဝိတ်တွေဒိဋ္ဌိတွေကိုယ်ပဲသိကြပြီးတော့နေတဲ့တရားဓမ္မတွေရင်းချာတွေကနောက်ဘုရား တရားတွေနာရကြရပြီးရတော့ဘုရားသာသနာဝင်ပြီးတော့လူကြတန်းကြလောက်ကြတာပဲလို့လူတိုင်းဆိုလို့ရှိရင်လူဘရဝိုက်တွေဒကာရမတွေဒီကလက်ခံလို့ဘုရားတော်ပြည့်ပြအောင်လို့ပြည့်နေတယ်မဟုတ်တော့ဘူးလားပဲလို့ဒါဘာမှလည်းပြည့်မကြည့်ဘူးဒီတော့ကိုယ်ဒကာရမတွေပညာကြီးသွားတာလည်းအကြောင်းရှိနေမယ်ကိုယ်ဒကာရမတွေပညာကြီးသွားတာကိုယ်ကဒကာရမတွေရဲ့အကျိုးမဆောင်ရွက်လို့နေမှာပေါ့လို့ ငါဓမ္မတွေကိုဟောပြောရမယ်လူတဲ့ကြောင်းကြောင်းနဲ့ဘုန်းကြီးကဟောရတော့ငါဓမ္မတွေကဘုန်းကြီးကိုယ်ဝယ်ထားတဲ့ဥစ္စာအလကားအလှကြည့်ဘူးထားတာမဟုတ်ဘူးလို့ဆိုတာသူတို့လူတွေဆိုတာအာစီဝါရေးနဲ့လုတ်တိုင်းနေအကြောင်းရဆိုင်နေရတော့ရသော်ဘုရားတရားတော်နဲ့စပြီးလေးလာဝယ်အချင်းများဘူးမလေးလာနိုင်ဘူးအဲ့ဒါမြတ်စွာဘုရားတရားတော်တွေ လေးလာခွင့်ရတဲ့ဉာဏ်တော်တွေကဘာသာလားလို့ဆိုတာဟောကြားပေးရဇဏသုံးပါးတိုင်းတိုင်းဘုံစိကဘုံသရဏဘုံသောက်တီဘုံသီလသောက်တီဘုံအဲဥပုဒ်ရင်သီလသောက်တီဘုံအဲဒီလိုစာရစပြီးတော့သင်ပြပေးရမယ်ဓမ္မကုသိုလ်ပြုဖို့ဒုရိယပြည့်စုံရတယ် သာသနာသာသနာနဲ့မဆိုင်တဲ့ပြမဟာတွေမတတ်နိုင်တော့သာသနာနဲ့ဆိုင်တဲ့တရားတွေတော့ကိုဟောပြောသင်ပြပြီးတော့ပေးရမယ်တတ်နိုင်လို့ရှိရင်တော့သာသနာနဲ့မဆိုင်ရင်လည်းသိက္ခာလာလေးရောဆိုတာသူဟောတာဟောပြောတာပြောပြီးမှပြင်မာလောကကြီးရာကပဲနဲ့လို့သူရသူတွေကနဲ့သူဆိုတော့ဘုန်းကြီးအကုန်ညာသာတော့ရတယ်မှာဘုန်းကြီးအကုန်လုံးသိတယ်လို့သူကအောင်းမိနေတာပြီးတော့ဒီကြမ်းများလည်းသိထားအောင်မှလောရာဒီမှာတွားနေလို့ရှင်ဒီဥမှဖြစ်တယ်ဆိုတော့ အဲလောကလောကနေပြီးတော့လည်းကလေးတွေသူငယ်တွေဒီမှာယဉ်ပြီးအောင်သာကောင်းကောင်းဖတ်အောင်ရေးရအောင်သနာနုပါဒတွေ့တတ်အောင်အဲစသည်ဖြင့်အသုံးကျတဲ့ဥစ္စာလေးတွေလည်းသင်ကြပေးဥမှတော်မယ်လို့ရေးကြောင်တိကျရှိတဲ့ခါကာလလည်းတရားဟောပြောပေးဥမှအဲဒီလိုလုပ်ငန်းတွေကသာရဟန်းတော်ရဲ့တာဝန်တွေပဲအဲဒီတာဝန်တွေပြည့်ပြည့်အောင်မဆောင်ရလို့ရှိရင်ဘုရားဓမ္မတွေကလည်း ပြည်ပြအောင်ဆောင်ရွက်တတ်တဲ့ဟောတာပြောတတ်တဲ့ဘုန်းကြီးဒါရောက်သွားတာတည်းအဲဒီလိုဖြစ်မှာပါဘုန်းကြီးတွေးရတယ်ဒီပုဂ္ဂိုလ်လည်းမသိပါဘူးဘယ်မှာလဲမသိကိုယ်လည်းမရောက်ဘူးအဲဒီရတယ်အဲဒီလိုပဲပြန်ပြီးတော့ယူပြီးတိုင်းရတယ်ဟိုတောင်ဝတရားတွေသူရင်းနေလို့ဖြစ်ပါလိမ့်မယ်အဲနောက်ကိုဟိုတောင်ဝတရားတွေမသူရင်းနေနဲ့ဟိုရှိတဲ့ဓမ္မကျမ်းစာလေးတွေတော့ကြာကုန်ပြီနဲ့

ဒဂရာမှာတော့ဒီမေတ္တရာတွေနဲ့ကျိုးပေးပုံနဲ့ဘလူဖြစ်တာတဲ့အဋ္ဌာဖြစ်တာတဲ့အာဝါဒမေတ္တရာဆိုရင်ကြောင်းမအမိုက်တွေကောင်းတယ်ရွက်ပြီးတော့ဣဒ္ဓာကြီးဖြစ်နေတာလည်းသာသီတွေပြတာတယ်ပြီးပါတယ်ဒီလိုကျိုးပေးမှာပဲသူကမေတ္တရာဝန်တိုးတဲ့သဘောတရားပါပြီးတော့မောဟဆက်တဲ့တဲ့ဒီရနာလာပါလေကြာပါရတဲ့အဲဒီလိုပါလေဆရာမအပြည့်တွေပြရတယ် အဲဒါကုလမေဆွေရအဲဒီကုလမေဆွေရမှာကုလတရားတော်မတွေနဲ့မို့အခြေခံပရိသတ်တွေလည်းဆိုင်ပါတယ်အဲဒါကုလမေဆွေရဆိုတတိဆွေရနဲ့စိုက်ဝန်တို့ခြင်းအဲတတိသင်္သာမေတို့ယဟန်တို့ကျောင်းသားသူငယ်တို့ဒီလိုဟာတွေလည်းရှိတာပေါ့အဲဒီတတိတွေနဲ့စပြီးတော့လည်းကိုယ်တည်းကြီးတယ်သူများတွေကြီးမဖြစ်ခြင်းဘူးကိုယ်တည်းကြီးကသူများစီသွားလို့ရှိရင်အဲမကြိုက်ဘူးဆိုရင်လားမသိရပဲ အတူအချင်းတို့အလေးမြပြုပြီးတော့မွေးထားတဲ့တတိလေးတွေဆိုပြီးရတယ်သူကကျောင်းသားကြီးကိုရင်ကြီးပြီးတော့အဲဒီလိုသာဒီများနဲ့ရောနှောနေလို့ရှိရင်မကြိုက်ဘူးသူကရောဘုဝန်တို့ချင်းနဲ့ဖြစ်တယ်အဲ့ဒါတွေကကုလမကြီးရတဲ့အပါဝင်ပဲနောက်ပြီးတော့ တွေမှာလည်းဒီဘုရားမသိရတာတော့သက်ဆိုင်တာပြီးရတယ်လူတွေမှာလည်းလူတွေမှာလည်းကိုယ်နဲ့ပတ်သက်တဲ့အကျွေရံပြိတ္တတွေရှိတာကိုကိုယ်ကျွေရံပြိတ္တတွေဒီများကျွေရံပြိတ္တမဖြစ်ခြင်းဘူးကိုယ်အာဟုယုံကြည်နေတဲ့ပုဂ္ဂိုလ်တွေသူများစီကိုမသက်ဆိုင်ခြင်းမူသူများအာဟုယုံကြည်တာမဖြစ်ခြင်းဘူးဒီလိုပါရပြီးပါတယ်အခုဒီကာလအားလျော်စွာလောကကြီးရတဲ့က ပွဲအပြီးတွေပါတယ်သူကကြည့်ကြတယ်အဲဒီလိုဟာတွေမှာမေဇရိယာတွေအာဇိစိတ္တပါတယ်အခုကကိုယ်ဒီကပရိသတ်တွေသူများဒီမရောက်အောင်မေဇရိယာတွေအမှန်ဒီလိုစားကြတယ်အထုတ်ကြတယ်မေဇရိယာတွေဖြစ်နေတာလို့အဲဒီမှာလည်းပဲမသိတော်တဲ့ပုံကိုယ်နဲ့ပူပေါင်းလို့ရှိရင်ပျက်စီးပါမှာသို့လို့မသွားယူရင်သာမဆက်ဆံယူရင်သာဒီလိုကတော့အပြည့်မရှိပါဘူး

အဲ့ဒါကတော့ဆရာသမားရဲ့တာဝန်ပဲလူကြီးလူကောင်းခေါင်းဆောင်ပုဂ္ဂိုလ်ရဲ့တာဝန်နဲ့ဒါကတော့ဆောင်ရမယ်ဒီစားတရားဆိုရင်မျိုးမျိုးဟောနေကြတာကိုခုကာလမှာတရားတွေကမျိုးမျိုးဟောနေတော့ဒီကတည်းကကြီးလာတာပါရာရင်းနဲ့လောကကြတာပဲဆိုတော့ပြိတ္တတွေရာရင်းနဲ့ကြောက်ဟောနေတယ်အဲ့ဒါတော့ဒီကဘုရား စကားတော်နဲ့ညီတဲ့တရားတွေမဟုတ်ဘူးတရားတရားတော်နဲ့လက်ပြုံးရတယ်လည်းဟောနေတာပဲပုဂ္ဂိုလ်ကြီးပြောလို့ရှင်လည်းသူများမနာလို့လည်းပြောလို့လည်းရှင်တယ်လို့ဘုန်းကြီးများပုံမှန်လည်းလည်းမပြောဘူးလို့ဒါညီရတယ်ပြောရတယ်အဲဒီတော့တရားတွေသိနေတော့မသိမလိမ္မာတဲ့တရားဓမ္မတွေအဲဒီလိုတရားတွေသွားနာအဲဒီလိုတရားတွေကြိုက်သွားလို့ရှိရင်သူတို့ဒုက္ခရောက်တော့တာပဲသိက္ခာပြေကောင်းတယ်အနန္တမနာပြေကောင်းတယ်တနည်းတော့တစ်ခါတစ်ခါစဉ်းစားမိပါတယ် ဒီကဘုန်းကြီးတို့ကမတိရံတရားတွေကြားကြနနာဟောနေတယ်ကြားပြီး300ဒီနေ့ကစပြီးဟောတာကို300နဲ့အဲ30နဲ့နှစ်ခုဆိုတော့30မိနစ်တောင်ပြည့်နေပါပြီအဲဒီတော့ဟောပြီးတော့နေရာမှာဘုန်းကြီးတို့ဟောတဲ့တရားကိုနာကြပြီးတော့ညာပရိသတ်တွေရောလူပရိသတ်တွေရောများပါတယ်ဗမာပြည်မှာ များပါတယ်အဲဒီလိုပုဂ္ဂိုလ်တွေကတရားလာမှန်လေးတွေကြားပြီးတော့ဒါကဒီကာရဘာတော်တရားတွေကြားနာလို့ရှိရင်အမှားမှာဝေဘာဆုံးကြနေတဲ့ပုဂ္ဂိုလ်တွေတော်တော်များများရှိပါတယ်အဲကိုယ်ကတရားလာမှန်လေးကကြားပြီးတော့ဒါတော့သူများအသေးငါတရားဟောတဲ့တရားတွေနာကြည့်လို့ရှိရင်

အဲဒီပုဂ္ဂိုလ်တွေအကုန်လုံးမရှိနိုင်ဘူးဘုံလုံးမရှိတော့ဒီပုဂ္ဂိုလ်တွေကတရားရတယ်လို့လာသေးတာကိုလိုလားတော့ဟိုဌာနဒီဌာနတွေသွားပြီးတော့အားထုတ်ကြရတယ်မှန်မှန်လေးကြည့်ရရှိမှာပေါ့လေအကုန်လုံးမှားကြည့်တော့မဟုတ်ပါဘူးအဲဒီမှန်မှန်ရောက်သွားတဲ့ပုဂ္ဂိုလ်တော့တော်မှာပါပဲအကျိုးကအဲဒီမမှန်တဲ့နေရာတွေရောက်သွားရင်ဒုက္ခတွေအများကြီးဖြစ်သွားမယ်ဒုက္ခတွေကအမှန်နဲ့ဒီမှာကိုတရားကမမှန်ဘူးဆိုတော့ဒီညမှန်တဲ့တရားတွေကိုပြည့်နေတယ်ဘယ်လိုလဲ ဒီမှာလည်းခရိုင်းရိုင်းကြည့်ရမှာပြီးလို့ပြီးလို့မြင်တယ်အယူဆိုတာဒီအယူဆိုတာကိုကယူနေတယ်ဆိုတော့ပညာတွေကိုယူတယ်။ကောင်းတဲ့လူတွေကိုယူတယ်တော့လည်းသူကယူနေတာပါ။အဲဒါလိုပဲကိုကမှားနေတယ်ဆိုလို့ချင်းပညာမှားနေတဲ့ပုဂ္ဂိုလ်တွေအမှားတင်တာ။မှားတယ်တော့အဲဒီစိတ်ကအစိတ်ရှင်လည်းပြင်မှားတယ်နှုတ်ကလည်းပဲပြင်မှားပြီးကြတာပြောဆိုတယ်ကိုယ်ပြင်လည်းပဲမတင်မတင်လည်းပြီးမှုရတယ်ပြီးပြမှာပါပဲအကုသိုလ်တွေကပွားမှုရတယ်အကြောင်းကြီးရှိပါတယ်။ အဲဒီလိုအကုသိုလ်တွေမပွားရအောင်ဘုန်းကြီးတို့ကညစွာပြဟောတော်မူတဲ့တိဋ္ဌာဒေသနာတော်အရနဲ့အာထုပ်ကိုနိလနဲ့ညွှန်ကြားတကယ်လက်တွေ့လက်အာထုပ်အဲတကယ်လက်တွေ့ညာလေးကိုယ်လေးတွေဖြည်းပြီးနေတဲ့ပုံပေါ်တွေမှာဒီလိုဆရာထောက်တရားတွေရသွားတယ်အမှန်ကျေးဇူးများပါအဲ့ဒါတွေအာဟုသုံးများဝန်တာပါတယ်ဘုရားတဲ့ဒီလိုအများထောက်တရားရအောင်လို့ဟောနိုင်ပြောနေတာဟောတဲ့ပြောတဲ့ကာလမှာလည်းဘုရားတပါးလည်းတော့ကျေးဇူးတူတယ် ထောက်ပံ့ကူညီနဲ့တတိပရိသတ်တွေလည်းပဲပေါ်ကြပါရဲ့သူတို့လည်းဟောလာဒီကလာနဲ့သူလည်းနည်းနည်းသူလည်းကြီးကြီးအဲဒီလိုသူတို့တောင်ကြီးတဲ့ပုဂ္ဂိုလ်တွေကလာကြပါရဲ့တော့ကြပါရဲ့တော့ဒါတရားရှိတဲ့ပုဂ္ဂိုလ်တွေပါပဲဒီကောင်းဆုံးရှိတဲ့ပုဂ္ဂိုလ်တွေအဲဒီသူတို့လာပြီးအာထုတ်လိုကနေပြီးသင်ဟောအမှန်တော့ကြီးကြီးများသွားပါလေအဲဒါကတရားအမှားနဲ့အမှားနှစ်ခုမှာအမှား ဟောပြောနေတဲ့ပုဂ္ဂိုလ်တွေကမရောက်အောင်တရားအမှန်ကိုသိအောင်ဆိုတဲ့အနေနဲ့ဟောပြောတိုက်တွန်းနေတွန်းနေသုံးပါတယ်ဒါကတော့မစ္စရိယမဟုတ်ပါဘူးဒါကတော့အောင်းပုဆောင်ရမှာဥစ္စာญาသမားရဲ့တာဝန်ပဲอืมဒါကြောင့်မစ္စရိယတတိအခြေရာနဲ့စိုက်ဝန်တို့ရင်းဆိုတာကအကြောင်းမဲ့တက်တဲ့ကိုယ်တည်းဒီညာတည်းမဖြစ်စေလို့အကြောင်းကြောင့် ကိုယ်စီရောပြိဿတွေမြညာစီရောပြိဿမရှိဆိုလို့လည်းအကြောင်းဒီကြောင်းလေးတစ်ခုတည်းနဲ့ဝန်တိုးလို့ရှိရင်ဒါမေတ္တာပဲဒီလိုမဟုတ်ဘူးဟိုတခြားတစ်ပါးသောပုဂ္ဂိုလ်တော်ရောက်လို့ရှိရင်လူမှာရာဇဉာရိုက်တဲ့ရာသီလာအစကြီးတော့ဂုံကျေးဇူးတွေမရဘဲနဲ့ယာတိကတွေပြည့်ကုန်မှာဆိုရင်လို့သွန်နေနဲ့သုံးရတယ်ဒါမျိုးတယ်ဒါကတော့ပြည့်ကြည့်ပါဦးဒါမျိုးသိရတယ်မခေါ်ရဘူးလို့နောက်လာပါမျိုးသိရတယ် လက်နဲ့စိုက်ရဝန်တိုးခြင်းလာလာပါနဲ့စိုက်ရဝန်တိုးခြင်းလက်ဆိုတာကလာပါကလာပါဆိုရရတာပါပဲရတဲ့ပစ္စည်းတွေကိုလာပါလို့ခေါ်တယ်ရဟန်းများတော့ပစ္စည်းလေးပါပေါ့ငင်္ဂါရလာရင်အဲ့ဒါလက်ပဲသွန်ရလာရင်လက်ပဲကြောင်းရရင်လက်ပဲစိတ်ပြုပြီးရရင်လက်ပဲပစ္စည်းလေးပါအချင်းချင်းအဲ့ဒီဒီလေးပါမှကျွန်းတဲ့ဖြီးတို့ခဏတို့ဘာလို့ညာတို့အသုံးဆောင်လက်ရှိသေးတာပေါ့အဲ့ဒါတွေလည်းပဲအဲ့ဒီရတော့ဒီလေးပါးထဲမှာ သွင်းပြီးတော့ယူရမှာပဲစားကြရတယ်ပြည့်လို့ရှိရင်သွင်းတဲ့သွင်းရမှာပဲအဲဝတ်ထဲမျိုးပြည့်လို့ရှိရင်တော့သင်္ကားနဲ့သွင်းရမှာသေပစ္စည်းနဲ့ပတ်သက်လို့ရှိရင်တော့သေးတဲ့သွင်းရမှာဒီမှာတော့သွင်းကြမှာတွေကတော့အဲဒီနာဗနာအကြောင်းနဲ့ထည့်ရမှာပဲဒီသားတို့ဘာလို့အကြောင်းနဲ့ထည့်ရမှာဘုံလုံးအကြောင်းနဲ့ဆိုင်မှာလည်းသူချင်းလုံးဆောင်နေရတော့အဲဒီဒီကြီးလေးပါ အဲပစ္စည်းလေးပါလလာပါးတွေနဲ့စပ်ပြီးဝန်တို့ရင်ကိုရကိုရဖို့ရလလာပါးတွေသူများမရခြင်းဘူးကိုကြောက်သေးတာရခြင်းနဲ့တရားဓမ္မတွေကလူသားနေတဲ့လလာပါးတွေအဲသူများသူမဲ့ဆိုရင်ကြိုက်ပြီးကိုယ်သာသူသူခြင်းနဲ့ဆိုလို့ရှိရင်အဲဒါကလာပါမရှိရခေါ်တယ်လူတွေမှလည်း ဒီဝါရေးလုပ်ငန်းနဲ့စပြီးလာဘမစ္စည်းရတွေကတော့ဒါကြတော့အများကြီးဖြစ်နေတယ်လူတွေဘာလို့လို့လို့လူတွေဒီဝါရေးတွေလောလောလတ်လုပ်နိုင်တဲ့အချိန်တုန်းကဆိုလို့ရှိရင်ဘုံတွေတွေဘာတွေဆိုတာကိုကြီးပွားအောင်ကိုချမ်းသာအောင်ဒီလိုပဲနေနေအားရလုပ်ကြတာပဲသူတို့ဘာတွေကိုမရအောင်မကြီးပွားအောင်သူတို့ကြပြအောင်ဒီလိုလုပ်လုပ်တတ်ကြတယ်ဒါကတော့ ကြားရကြားမှုပါတယ်ဒီလိုလုံးလုံးပုံလုံးကြီးဒီမှာသဘာဝဘာလို့ဝဲလဲဆိုတော့ဝဲတာကိုသူယောက်ကဝဲတယ်ကိုတယောက်မရအောင်ဟာဒီကနေဒီဈေးပြင့်ပြရတာနဲ့အဲတော့ကြာကြော့ချတာနဲ့မင်းကြီးပေါ်နေဒီဘာတွေရှိတာအဲဒီဘာတွေလုံးတော့ဟိုတစ်ခါကဒီကလုံးမလုံးနိုင်ဘူးလေမလို့ဒီများရမယ်ဥစ္စာတွေမရအောင်မရဘူးရှင်နဲ့မစ္စရိယာတွေဖြစ်တာ ဆိုတာဝန်တွေ့ရင်းသွားတယ်ဒီလိုစက်ပိုင်းနေပါတယ်ဆိုတော့ဒီပြောရင်ကြားဘူးတာပဲစက်ကဩဝမှုလိုက်ရင်လူများစက်ကဩဝမှုလိုက်ရင်ဒီနေ့မှာဒိတ်နေလို့ဆိုတာမခံနိုင်တဲ့စိတ်လာဖြစ်လာဆိုတာပေါ့မစ္စရိယလည်းဝန်တွေ့တာဖြစ်လာတာလေအဲဒါလူလောကမှာလည်းပဲရတယ်ရလိုက်တဲ့ဒီပါဥစ္စာယရနာတွေကိုယ်ပါရရင်လည်းမင်းကမရခြင်းဘူးဆိုလို့ရှိရ သာလာဘမသိရခေါ်ပါတယ်ညာတော်များမှာတော့ပုဂ္ဂိုလ်ကိုကြည့်ပြီးတော့မရယူရင်လည်းတမျိုးတော့သိရတယ်ပုဂ္ဂိုလ်ကသုံးကြတယ်နေရာကြတယ်ဒီပုဂ္ဂိုလ်ရသွားဒီပုဂ္ဂိုလ်သူလို့ရှိရင်ဒကာဓမ္မရဲ့ဒီပစ္စည်းတွေဟာအကုန်လုံးပြည့်စုံပါပဲဒီပုဂ္ဂိုလ်သူကိုယ်တိုင်လည်းပြီးလားဆက်ပြီးတော့ကျင်းနေကောင်းလို့မကျင်းဘူးသူများလည်းကျင့်မှုရသူမသွန်တယ်မဆုံးမတာဘူး သူရလာတဲ့ပစ္စည်းတွေလည်းပဲဟိုဟိုမပေးတဲ့မပေးတဲ့ဓာရီပေးမဲ့တော့မဟုတ်ဘူးလေပြီးပါကုနာဒီရတာကိုဒီပါရေးသမားတွေကြီးအဲဒီလိုပုဂ္ဂိုလ်တွေရတာကိုမရယူနေစိတ်ဆိုတာတော့ဒါလည်းဖြစ်တတ်တယ်အဲ့ဒါကတော့လာဘမရှိရမဟုတ်ဘူးတဲ့သူကမလူတဲ့မလူလိုက်တဲ့ဥစ္စာကိုမလူကြည့်နေတာမရကြည့်နေတာကတော့ဒါအပြင်းကြီးဘူးလို့ဒါကဆိုကြတယ်ဟောသဘာဝကြပါတယ်လို့ဆိုတာ ဒါဝန္နာမေတ္တိရာဂုံနဲ့စရည်ဝန်တို့ခြင်းဝန္နာအသင်းရတော့မဟုတ်ဘူးအကုန်အကုန်လုံးယူရတာအသင်းနေမကောက်ဂုံခြင်းအကုန်ပဲအဲဒီတော့အသင်းကုန်တဲ့ကံပါလာပေါ်တယ်အသင်းလှတဲ့ကိုမန်ကောင်းတဲ့ကိုပညာတတ်တဲ့ကိုအဲဒီတော့ဒီမောမောကုန်နေသူတွေများ အကုန်လုံးနဲ့စပ်ပြီးတော့ဝန်တိုခြင်းတဲ့ဒီကအသင်လှရဲဆိုရင်ကိုယ်သာစကျင်လာကိုသူညလှတယ်လို့ချင်းမလာလေးကိုမကြကျင်ဘူးတန်ကောင်းတယ်ဆိုလို့ရှိရင်ကိုယ်သာအကိုယ်သာနာကောင်းတယ်လို့ချင်းချင်းချင်းကျင်လာသူညတန်ကောင်းတာတွေသူကောင်းတာတွေအပြောကောင်းတာတွေချင်းမလာပြန်မကြကျင်ဘူးဒီညာလည်းပဲဒီလိုပဲကိုယ်သာတတ်ကျင်လာသူညတတ်တာမကြဘူးသံဃာတွေအောင်သားတွေဘာလို့ညာညာတင်တဲ့ပုဂ္ဂိုလ်တွေလည်းဆိုင်ပါတယ် အဲကိုယ်သာသံဃာတွေအောင်ပြီးတော့ဂုဏ်ကြီးတွေရကျင်တာသူများတွေအောင်တယ်ဆိုလို့ရှိရင်ဒိတ်မကြိုက်ခြင်းလားလည်းပဲဟိုတဲ့ပေါ်လေကိုယ်နဲ့ဒိတ်ရင်းနှီးတဲ့ပုဂ္ဂိုလ်တွေသိတာပါတယ်ရင်းနှီးတဲ့ပုဂ္ဂိုလ်တွေကြတော့လက်ကိစ္စတွေရင်းနှီးတဲ့ပုဂ္ဂိုလ်တွေကြတော့ရှင်အဲဒီလိုဝန်တို့တာတွေသိတာလည်းသူအချင်းဂုဏ်ကြီးကိုမြင်ပုဂ္ဂိုလ်တွေမှာအာယုသိတာပါတယ်ဒီဝန်တို့တာအဲဒါကဝဏမေတ္တရိယာဒါကတော့ ယဟနာမဟုတ်ဘူးလောကလူတွေနဲ့လည်းဆိုင်ပါတယ်ဥစ္စာတော့ဆိုင်နေတာပါပဲဓမ္မမေစရိယတရားကျမ်းကစာပေနဲ့စာရုံတို့ချင်းဒါကတော့တရားကျမ်းကစာပေတွေကိုယ်သာတတ်ခြင်းနဲ့ပညာမတတ်ခြင်းဘူးဟိုတတ်ထားတဲ့တရားကျမ်းကစာပေတွေဒီများတတ်ဖို့ရအတွက်အစီအမပေးခြင်းဘူးသင်ကြားမပေးခြင်းဘူးသာဥဒ္ဓဘာလို့မငှားခြင်းဘူးအဲဒီလိုပါပဲပေါ့လေ အဲဒီတော့ဓမ္မမသိရခေါ်တယ်ဟိုလောဘုတ်တရားတွေကတော့အရိယပုဂ္ဂိုလ်တွေကသင်တယ်အရိယပုဂ္ဂိုလ်တွေကတော့မိမိတို့ရထားတဲ့တရားသူများမရပါစေနဲ့လို့ဒီလိုဖြစ်ပြီးတော့တရားကျင့်သုံးအားထုတ်လို့တရားရပြီးတရားမှန်မှန်ကန်ကန်ရထားတဲ့တရားစင်မှရထားတဲ့ပုဂ္ဂိုလ်တွေကသူများတွေတရားရယူနေတဲ့စိတ်သာရှိတယ်တရားမရပါစေနဲ့ဆိုတဲ့ဒီလိုလိုတာမရှိဘူးတဲ့ဒါကတော့အဲ့ဒါလေးလည်းမှတ်တယ်လို့ဘုရားတရားရထားတယ်လို့ဝယ်ယူဆထားရော အဲယူဆထားပြီးတော့ပညာတရားရတယ်ဆိုတာကိုမကြိုက်သေးဘူးဆိုရင်အင်းငါ့ကမဟုတ်သေးပါပဲလားလို့အောင်းမြမယ်ဟုတ်လားဟောလို့ဆိုကိုတရားရပြီးရင်ဒီကလည်းရကျင်တဲ့စိတ်သာရှိတယ်မရကျင်တဲ့စိတ်မရှိရဘူးလားအဲ့ဒါလေးလည်းမှတ်တယ်မှာဒါလည်းသုံးကြတယ်မှာသုံးချက်မျိုးရှိရတယ်လောကုတရားတရားကိုမေတရားကိုတရားတွေရတာရဲ့ဆိုရင်အဲ့ဒီတရားတွေပညာရယူနေတယ်သို့တော်လည်းပဲကိုကဘုံတော့မပေါ်ခြင်းအရိယာပုဂ္ဂိုလ်က အပိဋ္ဌာလိုနေတယ်ကိုယ်ကိုကိုယ်ကိုတရားရနေတဲ့ပုဂ္ဂိုလ်လို့သူများသိအောင်လို့မပေါ်ပြခြင်းဘူးလျှော့ဝင်နေများလျှော့ထားတယ်ဒါပေမဲ့သူများတော့ဒီတရားရပါလေဆိုတဲ့စေတနာကြီးရှိတယ်ဒါကြောင့်မို့သူကယောဂီပုဂ္ဂိုလ်တွေတရားထုတ်သွားရင်သူတို့ကြည့်ကြတော့ရသလောက်ပေါ်တယ်ဒီလိုလည်းပဲဝိပဿနာညာထူတာလေးရရုံနဲ့ပဲ ကိုရတယ်လို့မြင်ရပါလေဆိုပြီးတော့သက်ဆိုင်ရာပုဂ္ဂိုလ်တွေတိုက်တွန်းရတာကိုဟောပြောကြတာတရားအထုတ်ဖို့တိုက်တွန်းရအဲဆိုလေတရားကြီးတွေဆိုရပြီးတိုက်တွန်းတာတွေလည်းရှိမှာပေါ့အဲဒါတရားရပြီနဲ့စိတ်သာရှိတယ်ခုသမဏဌာနတွေမှာထောက်ပံ့မှုသားနေတဲ့ဓမ္မတွေတရားထုတ်ပြီးသားပုဂ္ဂိုလ်တွေဆိုရင်အဲဒီပုဂ္ဂိုလ်တွေကလည်းသူများတွေလည်းတို့လိုပဲတရားထုတ်ပြီးတရားတွေကြားကြပါစေလို့ကြည်ရပြီးတော့ မထာဒါနာတွေကြောင်ရတယ်ကမ္ဘာဆရာတွေပြင်ပြီးကိုယ်ကိုရတယ်တရားတွေနာကြတယ်ဒုနာကြောင့်တွေပါလို့ဖောက်ကြတယ်စသည်ဖြင့်အထောက်မှန်နေမျိုးတွေပြုနေတယ်ပြုလုပ်နေကြတာအဲဒါဝန်တို့ချင်းမရှိလို့တရားရပါရေးဆိုစေတနာကရှိတယ်တရားကိုရရတာရောမညာရတယ်ဆိုတာမကြခြင်းဘူးမသိခြင်းဘူးမရခြင်းဘူးဆိုရင်တော့ငါ့ဥစ္စာမဟုတ်သေးဘူးလို့ပဲသုံးကြ။ဒါရင်ဒါလေးငါ့ဥစ္စာကိုယ်ရအောင်လားလွယ်လွယ်ပါပဲ။ အာဝါဒမစ္စရိယာအာဝါဒမစ္စရိယာကြောင်းနဲ့စိုက်ရေဝန်တို့ယင်ကုလမစ္စရိယာယတိသွေရနဲ့စိုက်ရေဝန်တို့ယင်သာဝမစ္စရိယာသာဝမစ္စရိယာသံမြင်စိုက်ရေဝန်တို့ယင် mametiri ya ya bia ya sadhesaewoye အရိယာမင်းနဲ့ဘယ်နဲ့အောင်ကြိုးစားမယ်အရိယာမင်းနဲ့ဘယ်နိုင်သေးလဲဖြစ်ပေါ်လာလို့ရှိရင်ငါဥစ္စာမဟုတ်ပါပဲလားဥစ္စာမဖြစ်ကောင်းတဲ့ဥစ္စာပဲလို့နှလုံးသွင်းပြီးပြောဖို့ရရေးကြည့်ပါတယ်အတ္တရာများမှာတော့အဲဒီအိဒါမေတ္တရကိနာကတရားတွေရောပါပဲကိနာကမေခရေပလာဒရေအိဒါမေတ္တရနောင်နာကမာယာတတိယရေဘုံ၆ပါးရှိတယ် အဲ့ဒါတွေကဩတာပါတိမခင်ပဲလို့ပြထားပါတယ်ညာစဉ်ဟောတဲ့တရားထဲမှာလည်းဒါနဲ့အညီနဲ့ပြထားပါတယ်ပါဠိတော်တရားတော်မရှိဘူးပါဠိတော်တရားကတော့ဒီနည်းသာယသနာနည်းပြည်ပြန်ပြီးသာယဉ်သုံးပါးပဲလို့ဆိုရတယ်သာယဉ်သုံးပါးကလည်းသက္ကာရိဝိသိကိစ္စသီလပရပရမသာဆိုသာယဉ်သုံးပါးအဲဒီသာယဉ်သုံးပါးပဲလို့ပါဠိတော်တရားကတော့ဒီလောက်ရှိတယ်ဒါကတော့အဲဒီ၆ပါးလုံးပဲလို့ဆိုရပါတယ် အဲဒီမှာသင်္ဂုတ်ကပါဠိတော်ဒုက္ခမိဘကရေနေဒုစီရမှာသေခတာပရိဟာနာယသံဝတ္တံဒီဆိုတဲ့ပုဒ်ကလေးဘုံပုဒ်ရှိပါတယ်အဲဘုံပုဒ်မဟုတ်ငါးပုဒ်ရှိရေနေဒုစီရမှာသေခတာပရိဟာနာယသံဝတ္တံဒီ ဒိဋ္ဌိရာဒွေးနှစ်ပါးပေါ်ကအိမေတယ်မှာဤတရားတော်ကိုဒီခတ်တာကျင်စေပုဂ္ဂိုလ်ပရိဟာနာယသို့ရာလုံးမှာသံဝရဏကြီးဖြစ်တယ်။ဒိက္ခပုဂ္ဂိုလ်ကျင်စေပုဂ္ဂိုလ်မှာသို့ရရာတရားတွေဒီတရားတွေအဲသုံးငါးလို့ဆိုတော့ဆယ်ခုရှိတာပါလေနှစ်ခုနှစ်ခုသုံးလို့အဲဒီမှာဒိက္ခဒိက္ခပုဂ္ဂိုလ်ကဘယ်ပုဂ္ဂိုလ်ပြောတာလဲဆိုတော့တရားကတတ္တဝိတ္တပါတိဒိက္ခကဆိုပြီးဖွင့်တာ ဒိဋ္ဌပုဂ္ဂိုလ်9ယောက်လုံးပါပဲဘယ်လိုခွင့်လဲအရိယပုဂ္ဂိုလ်အလုံး6ယောက်ရှိတာပေါ့မဲပုဂ္ဂိုလ်4ပါးဘုပုဂ္ဂိုလ်4ပါးအလုံး7ပါးရှိအဲဒီ7ပါးတဲ့ရဟတ်မအရဟတ်ကိုရောက်ရောက်တဲ့ဉာဏပုဂ္ဂိုလ်ကိုနှုတ်တာဉာဏပုဂ္ဂိုလ်ကတော့ဒိဋ္ဌမဟုတ်ဘူးအပိဋ္ဌခေါ်တယ်ဒီရင်ကိစ္စပြီးနေပြီတဲ့ပြင်စေပုဂ္ဂိုလ်မဟုတ်တော့ဘူးတဲ့ သိခဆိုတာကျင်သေးပုဂ္ဂိုလ်အသိခဆိုတော့ကျင်သေးမဟုတ်ဘူးဆိုတော့ကျင့်ပြီးပြီအိဗယ်ယူရတယ်မကျင်သေးတဲ့ပုဂ္ဂိုလ်လည်းမယူအောင်ဒါတော့အရဟတမေတိုင်အောင်ဟောတာပတိတေကနေပြီးတော့အရဟတမေတိုင်အောင်ရောက်နေတဲ့ပုဂ္ဂိုလ်9ပါးသိခပုဂ္ဂိုလ်9ပါးခေါ်တယ်မလေးပါးရောက်နေတဲ့ပုဂ္ဂိုလ်၄ပါးဟောတာပန်သရဂအနာဂံပြ3ပါးအလုံး9ပါးကြီးအဲဒီ9ပါးသောပုဂ္ဂိုလ်တွေ ကိုယ့်ရုပ်ကိုယ်ရာဖြစ်တယ်လို့ဆိုထားတယ်မက္ခပလာဒဣဒာမစ္စရိယမာယာတာသူရဒီကသုံးစုံဒီလိုဟာလည်းနှစ်ခုရှိပါသေးတယ်ကောသာဥပနာဟာသီရိဥဒ္ဒပါတော့ဒါတွေအရာတွေလည်းရှိပါသေးတယ်အဲဒါတွေကတော့သူကတော့တော်ကျေပြမှာလို့ဆိုတယ်အဲဒီမှာဣဒာမစ္စရိယဆိုတဲ့ သုံးလည်းပါတယ်အဲ့ဒီတရား10ပါးတဲ့မှာသုံးသုံးသုံးသုံးတသုတ်သုံးသုဒီကနိဗ္ဗာန်ဆိုတော့တရားနှစ်ခုခုကိုတသုတ်ကိုဟောထားတာပါတကယ်မေးတွေ့တွေ့နေသိတွေ့တယ်မှာသိတွေ့ရတော့သိနေပါတော့အိမေဓမ္မအတရားတို့သစ္စာသာသစ္စာပုဂ္ဂိုလ်ကပရိယာနာရအထုတ်ရှင်လုံးကတာဝန်တန်းဖြစ်တယ်တကယ်မေးတွေ့တယ်ဘာလို့လဲဆိုတော့ ကောဒဥပနာကသူကတူဆုံးမေဃပလာတာကတူဆုံးဣဒ္ဓမစ္စည်းရတူဆုံးမာယာတာတိယတူဆုံးဒီအဲဒီဥဒ္ဒပအဲဒီကအနုဒ္ဒပကတူဆုံးအဲဒီလိုငါးတို့ဆယ်ပါးသောတရားအဲဒီတုတ်ခွဲမှာဒီဣဒ္ဓနဲ့မသိရလဲပါနေတယ်သိက္ခာပုဂ္ဂိုလ်ကသူ့ရုပ်ကိုဖြစ်တယ်သိက္ခာပုဂ္ဂိုလ်လည်းပုရိမြင်သိက္ခာကိုယူရမယ် ယူလို့ရှိရင်တော့အတင်းလျော်သာရှိတာပဲတရားပုထုရှင်လည်းမဟုတ်ဘူးသူကတော့အတ္တဝိဒတာပြီးသိခသလည်းဖွင့်ထားတယ်ဒိဋ္ဌပုဂ္ဂိုလ်9ယောက်လုံးပဲလို့ပြောတာ9ယောက်လုံးဆိုရင်မဲ့ရောက်နေတဲ့ပုဂ္ဂိုလ်တော့ဒီတရားတွေသိလည်းမဖြစ်နိုင်ပါဘူးသိရကြတဲ့အကြောင်းတော့မရှိတော့ဘူးမယ်လို့သူကအဲဒီတရားတွေသိဖို့ကများနေတဲ့ပုဂ္ဂိုလ်တွေမှာ တရားတိုးတဲ့ပြင်လောက်မတိုးတဲ့အခါကြီးဒီဘာမှအသာရှိမှာပဲသူကမက်မက်စိတ်ကြီးရတဲ့ဆက်တစ်ချက်တည်းဟာကိုသူတော့သိကြအကြောင်းတော့မမြင်ဒါဒါကသတ္တဝိဒတာကြီးခုနပါးပြားရှိတဲ့ဒိဋ္ဌပုဂ္ဂိုလ်အကုန်လုံးဆိုတော့ဲ့တော့ယူရမှာအဲယူရသိအောင်ဆိုလို့ရှိရင်ဒီဖို့ကဒီဘောရဝပနာမေဃပလာဣဒ္ဓမစ္စယမာယာပါတိယအာယိကနုတ္တပါအာကြည့်နေတဲ့ပုဂ္ဂိုလ်တွေမှာ တရားတက်တဲ့လောက်မတက်ဘူးလို့မလို့ယူမှအပြင်မှာပဲမဲ့ပုဂ္ဂိုလ်၄ပါးကတော့ဒါရင်အရဟတမဲ့ပုဂ္ဂိုလ်တော့လည်းတက်စီကကုံနဲ့ကုံနေပါဒါရင်ယူရတာခက်ခက်ပါပဲသူကသက္ကရာရေးတာရေးတဲ့အတိုင်းရှင်းအောင်လည်းပြန်ပြီးတော့ယူနေရတယ်အဲဒါသောတာပန်သရဂံအနာဂံဒီပုဂ္ဂိုလ်တွေကတော့ရှိမယ်ဆိုရှိနေတာပေါ့လေဘောဓမြတ်ထွက်ခြင်းဆိုတာသောတာပန်သရဂံဆိုရှိနေတာပဲ အပြီးရိကအနုတ္တပဆိုတာတွေကတော့ရဟနာကြမှာပဲတာသူကတော့ရှိနေတာပဲနာဂာနဲ့ရှိနေနေတာပဲသူကတော့အဲဒီမေထပလာပမာယာပါထေရတို့ကတော့သူကတော့ဗုဒ္ဓဘာသာရှိကြတော့မကောင်းဘူးသူကတော့သူကနည်းနည်းသူကရင်းရင်းကျမ်းမ်းတဲ့တရားတွေအဲမာယာပါထေရဆိုတော့ကျရင်ဟောရမှာသူတို့ကတော့သူတို့မတော့မှတဲ့တရားတွေ ဒီတော့အိဗ္ဗမိတ်္တိရကလည်းပဲတော်တော်မပြည့်လျော်တဲ့လူရဒါကြောင့်အတ္တရာမာရအိဗ္ဗမိတ်္တိရသောတာပတိမရှိရင်ပဲလို့ဆိုထားပါတယ်အဲ့ဒီပါဠိတော်ရနဲ့တိုက်ပြီးတော့ယူမယ်ဆိုလို့ရှိရင်တော့သိက္ခာပုဂ္ဂိုလ်အားလည်းဒီတရားရှိလို့ရှိရင်သိုးရုပ်တယ်ဆိုတော့သိက္ခာပုဂ္ဂိုလ်မှာလည်းဒီတရားရှိနေတယ်ဆိုရက်ရှိနေတယ်လို့ဖော်ပြရရောက်ပြီးတော့နေပါတယ်အဲ့ဒါလေးကဘုသူရရှိတဲ့ပုဂ္ဂိုလ်တွေမှတ်သားထားဖို့ပေါ့လေ မှာတော့တရားသင်ကြားတဲ့အခါသင်ထည့်ပြီးတော့ဟောတာမှာတော့ဒီတရားတွေကင်းရင်တော့ကောင်းပါတယ်မကင်းရင်လည်းအဲ့ဒီပါဠိတော်ရမကင်းသေးတော့ပဲယူရမလို့ပြင့်နေပါတယ်အဲဒီတော့ဣဒ္ဓမေသရိယတော်လောက်ပါပြီပါတိမာယာဒီတော့မှာတော့ပါတိယကရင်မာယာကနောက်မှာဟောထားပါတယ်ဇာတုတ်ပြင်မှာတော့မာယာပါတိယဒီလိုကြီးရပါပဲဒီလိုကြီးမာယာပါတိယဒီလိုဒီလိုမှာတော့ ပါတိမာယာဒီမှာလင်္ကာလည်းတောက်ပြရတယ်အသင်ပြေသွားရပြီးရှိတယ်လေပါတိမာယာဒါနဲ့လည်းအသင်တိုင်းချတာလည်းဒီမှာတော့မာယာသာတိရမာယာအပြစ်ကိုဘုံကွယ်ပြီးသားခြင်းပါတိရအာဆောင်လေးပါလွားခြင်းမာယာဆိုတာလှည့်စားတယ်ဆိုတဲ့အဓိပ္ပာယ်ရှိမျက်လှဲ့တော်ဘာလို့လဲမာယာခေါ်တာပဲလှည့်စားတာပဲ မျက်လက်လှည့်စားသလိုပဲလှည့်စားတတ်တယ်ဘာလှည့်စားတော့ကိုယ့်ပြစ်ကိုသူများမသိအောင်လှည့်စားတယ်ဝယ်ဝက်တယ်လှည့်စားတယ်ကိုယ့်ပြစ်သူများမသိအောင်တော့အားကောင်းပြီးတော့လှည့်စားဟိုကလုံးတဲ့အလုံးမလုံးပါပဲနဲ့ဟိုကလုံးတဲ့အလုံးမလုံးတော့ပြည့်ကြည့်နေတာပေါ့ပြည့်ကြည့်နေတာသူများမသိအောင်လို့အဲ့ဒါဒီလုံးကို သူ့ရောက်ဖန်ဆောင်ပြီးကြတာသူကပြောတယ်လုံးမဟုတ်ကိုမူရာတွေကိုပြရတယ်ဖန်ဆောင်ပြီးတော့သူကပြင်မရှိဘူးလို့ထင်ရအောင်လို့ဒီလာဘက်ကနေပြီးဖြူရွေးနေတာတွေသူများမသိအောင်လို့ပိဒယူသေးကြောင်သူဟန်ဆောင်တယ်လုံးမဟုတ်ဒူရင်အကျင့်တွေကိုကျင့်အောင်ဟန်ဆောင်တယ် လူရင်းချင်းတွေတော့ကျင့်နေပါလေဒီပုဂ္ဂိုလ်သီလစင်ကြဲနေတာပဲလို့ဘေးကပုဂ္ဂိုလ်သင်ရအောင်အဲဒီလိုဟန်ဆောင်ပန်းဆောင်နေတယ်တော်ရည်သီလပါဘုရားမကောင်းမှုတစ်ခုခြေရွေးပြီးတော့ထားတော့အဲ့ဒီမကောင်းမှုရဲ့မကောင်းမှုကိုကိုခြေရွေးတာမသိအောင်လေအဲ့ဒီမကောင်းမှုရဲ့အပြစ်တွေပြီးပြောတယ်ဟောတယ်ဒီလိုလည်းရှိတာပဲ မကောင်းမှုရဲ့ပြစ်တွေကိုသူပြောနေတော့ဟောဒီပုဂ္ဂိုလ်တော့ဒီမကောင်းမှုမျိုးမှမဟုတ်ဘူးသူကဒီမကောင်းမှုကိုကဲ့ရဲ့နေတာပဲလို့ဘေးကပုဂ္ဂိုလ်အချင်းကြည့်အောင်အဲဒီလိုอืมလိမ့်ကြီးလက်စားတဲ့သဘောမျိုးဒါမျိုးမာယာခေါ်တယ်လူလောကမှာလည်းရှိတာပဲမာယာဆိုတာရှိတယ်တော့မာယာဆိုကိုယ့်ပြစ်ကိုများမသိအောင်လို့ကိုကြည့်လို့ရတဲ့အပြစ် မှားယွင်းထားတဲ့အဖြစ်သူများမသိအောင်သူများအတင်မြင်လို့အောင်ဒီနည်းနည်းနဲ့ဟန်ဆောင်ပြီးတော့ပြောတယ်ပြရတယ်အလုပ်တိုင်းနဲ့အဲဒီလိုသာမျိုးမာယာခေါ်တယ်ဘာထေရဆိုတာကတော့ဟန်ဆောင်လေးပါလွားခြင်းကိုမရှိတဲ့ကိုယ်မျိုးကိုကြည့်အောင်လုပ်ပြီးတော့ပြရတယ်တဲ့ဟောကတော့အပြစ်ရှိတော့အပြစ်ကိုဖုံးကွယ်ရုံမာယာကတော့ အခုကတော့မရှိတဲ့ဂုဏ်တွေကိုရှိအောင်လို့ဟန်ဆောင်တာဒီလားမရှိပဲနဲ့ဒီလားရှိနေအောင်သရာတရားမရှိပဲနဲ့သရာတရားရှိနေအောင်သာမတာဖဲနဲ့တတ်နေအောင်ဘုံမပြီးပဲနဲ့ပြီးနေအောင်ပြီးတော့ဟန်ဆောင်ပါတော့ပြီးတော့ရောဆိုခြင်းလားအရိယာပုဂ္ဂိုလ်ဆိုရင်ကျင့်ရမယ့်တရားတွေပါပဲဒါဒီတော့မပြောင်းမတဲ့ဥစ္စာတွေလည်းကျင့်ရမယ့်ဥစ္စာတွေ ကဲနာလေးဆိုလိုက်ကြအောင်လေနှစ်ပုဒ်ကလေးတို့ကတော့ဆောင်းမို့အတိအကျမရှိဘူးမာယာအပြစ်ကိုဖုံးကွယ်စေစားခြင်းမာယာအပြစ်ကိုဖုံးကွယ်စေစားခြင်းမာယာအပြစ်ကိုဖုံးကွယ်စေစားခြင်းသာတိယဟန်ဆောင်လေးပါလွားခြင်းသာတိယဟန်ဆောင်လေးပါလွားခြင်း သာသီယသာသီယသာသာတိသာသီယသာသီယသာသာတိဆောင်ပြီးတော့နေရာမပြီးဘဲနဲ့ပြီးရောက်မတတ်ဘဲနဲ့တရောင်းအာဆောင်ပြီးတော့ပါသွားတယ်ကျွားတယ်ရေးကြီးတယ်တရားထုတဲ့ပုဂ္ဂိုလ်တွေမှာအဲ့ဒါရေးကြီးတယ်ဗရာဏိက၅ပါးထဲမှာသူကတစ်ပါးပါဝင်ပဲဗရာဏိက၅ပါးထဲမှာ သတော်ဝတိသတာသတော်ဒီတထရတတာဘောတယ်ဘာတော်ယုံကြည်တယ်ဒီလိုတယ်သတိတထရတတာဘောတယ်မြတ်စွာဘုရားကြီးဘောဓိညာသတိညုတညာအရဟတမညာယုံကြည်တယ်ဒီဒီတော့ဘဂဝါသတိတွေဘုရားကုံတော်တွေယုံကြည်ရမယ်တရားတို့တဲ့ပုဂ္ဂိုလ်ရဲ့အဲ့ဒီနာတိုးတယ်ဆိုတော့ယုံကြည်ရင်အတုပ်ကိုရမြင်နိုင်တရားတော်မူဒီမှာတော့ တရားကျင့်မှုရမပြည့်နိုင်ဘူးကျမ်းမာရမယ်အဘဘာရောအဘတင်ဘောကျမ်းမာရဒါကတော့ကျမ်းမာရင်ကောင်းမကျမ်းမာလဲအဲလျောက်တော့အားထုတ်လို့ရပါတယ်ကျမ်းမာလို့ရှိရင်တော့တင်းတင်းကြီးသွန်းသွန်းသွန်းသွန်းစားစားအားထုတ်နိုင်တယ်ခေါင်းကဒီကံတော်တော်ဟောတော်တယ်ဗလာနည်းကငါအရင်နဲ့ဗလာနည်းကအဲသူတို့တွေကဝိရိယနဲ့ ငါလေးပါးရှိတဲ့ဝိရိယနဲ့ပြတ်ပြတ်တတ်တတ်သူအားထုတ်လို့ရတယ်ကြမ်းပါတဲ့ပုဂ္ဂိုလ်ကမကြမ်းပါတဲ့ပုဂ္ဂိုလ်ကတော့မကြမ်းပါမှုနဲ့နေရတာနဲ့ကြောကြောကြောကြောအားထုတ်ရတော့တရားကတက်တယ်လို့ရုပ်ပြတော့မတည်ဘူး။ကြာကြီးအားထုတ်လို့ရှိရင်လည်းတချို့တော်ရပါရဲ့သူကတချို့ဒီကနေ့တောင်ကဒီကနေ့ဆွေးပြတော့မှတရားနှလုံးသွင်းပြီးတရားတက်တော့တာလည်းရှိတော့ရှိပါသေးတယ်။ဆိုတော့ရေပုံရအားချင်းဆိုတော့ကျမ်းကျမ်းမာမာနဲ့အားထုတ်မှပိုပြီးကောင်းတယ်။ဒါကြောင့်မို့ကျမ်းမာလာတဲ့အင်္ဂါတစ်ခုထည့်ထားတဲ့ယုံကြည်ကျမ်းမာ ကြောင်းကြွစိတ်ထားတဲ့အာမထောအမာယာဝီအာမထောသူပြောတဲ့ကိုယ်မရှိတဲ့ကိုယ်နေနဲ့ပါသွားပြီးတော့ကောက်ကျစ်စင်းနေတာမရှိစရာဘူးအာမာယာဝီကိုယ်မှရှိတဲ့အဖြစ်တွေကိုဖုံးကွယ်ထားတဲ့လက်စားခြင်းမရှိစရာဘူးအာမထောအမာယာဝီဒါကအရေးကြီးတယ်ယုံကြည်ကြောင်းကျမ်းမှာကြောင်းကြွစိတ်ထားအဲတော့ကောက်ကျစ်စင်းနေတာတော့ a ọleze ararị z do na a a a ya ụbara ya ebe ihe aha gụgarị ebe nawe m ji ee ịre ụre di ya arị ego jezi egwo ụgbe ọr ego ရင်းရင်းထန်ထန်အားထုတ်ရမယ်ဒီဥစ္စာတွင်နေသူတို့ကဝိရိယနဲ့ငါလေးပါးရှိတဲ့ဝိရိယနဲ့အားထုတ်ရမယ်ကာမတသောဇာငါရုဇအပိဇာဝါပိတတုဥပဒုတ်တုသတိမန္တလောဟိတာအရေမြကြံကျင်နဲ့ကြံမစေရိုးမြကြံကျင်နဲ့ကြံမစေအဲကြောမြကြံကျင်နဲ့ကြံမစေရိုးမြကြံကျင်နဲ့ကြံမစေအဲဒီ ပြောရရိုးရရအင်္ဂါ၃ပါးဉာဏ်နဲ့အင်္ဂါ၃ပါးအသာသွေးတွေသိုးနေတဲ့အသာသွေးတွေကတရားထုလို့အခြေပိန်ထောက်ပြီးတော့သွားရင်သွားပါစေဒါကဘုံခန်းသွားတာကအင်္ဂါတစ်ခုပေါင်းသေးပြီအဲဒီတော့ကိုယ်ကိုမငယ်ပဲနဲ့ဘာပဲဖြစ်ဖြစ်ရရင်ရလိုက်တဲ့တရားရရင်တော်ပြီဆိုပြီးသူ့ကအာထုပ်ပါအာရဝူရိယအရင်တအာထုပ်ခြင်းပြရမယ် ပြီးတော့ဣရိယာဒဂါမိနီယပညာသမဏရတော့အပြည့်ပြည့်ကိုသိတဲ့ဉာဏ်နဲ့လည်းပြည့်စုံရမယ်ဒါကတော့အာထုဇာတော်ပြည့်စုံနေတယ်နောက်ပြည့်ရတဲ့ဉာဏ်သက်သာကလည်းပညာပြည့်စုံတယ်အဲဒီအင်္ဂါ၅ပါးပြည့်စုံလို့ရှိရင်ဗရာဏိက၅ပါးနဲ့ပြည့်စုံနေလားဒီပုဂ္ဂိုလ်ကတော့တရားကိုအားထုတ်ရင်မဲ့ဖို့ရလိုက်တဲ့ပုဂ္ဂိုလ်ဘာဘုဘာဘပုဂ္ဂိုလ်လို့ခေါ်တယ်ရရင်ရလိုက်တဲ့ပုဂ္ဂိုလ်ပြည့်ထိုက်တဲ့ပုဂ္ဂိုလ်ပဲအာမထုတ်ရင်တော့လည်းမရဘူး ကျိုးလည်းအာမတုဝင်တဲ့တိုင်းပြည်ကျင်သွားလို့ဒေရသွားရောရာဟုတို့အာရုံဝေနိလန်းကိုမရှိတာနဲ့အာမတုရအောင်အာရုံဝေနိလန်းရှိတယ်လည်းကိစ္စတွေများနေလို့လုံးဝကိုယ်စိတ်ဆန္ဒကိုအားနေနေလို့အာမတုကြည့်ပဲနေလို့တို့လည်းတိုင်းပြည်သွားတယ်ရှိတာတော့မရဘူးအဲ့ဒါဒီယာနိလန်းလည်းပဲကြားနာရမယ်သရာကြားရှိပြီးတော့အားလည်းထုတ်မယ်ဆိုလို့ရှိရင်ဒီလိုဆိုအာရုံလည်းရှိရင်ဒီပုဂ္ဂိုလ်က အရိယာမေဖို့တရားရမယ်ပုဂ္ဂိုလ်ပဲကျွတ်ထိုက်တဲ့ပုဂ္ဂိုလ်ပါဝပုဂ္ဂိုလ်ပဲအဲဒါအရေးကြီးပါတယ်ဒါကြောင့်ယူရာနည်းကနာပါအောင်ပုဂ္ဂိုလ်ဆိုရတယ်စာထဲမှာမပါဘူးလို့ဆိုတာယုံကြည်ကျမ်းမှာစောင့်စွာစိတ်သာယုံကြည်ရဲ့ကျမ်းမှာရောစောင့်စွာစိတ်သာကျိုးစားတွင်တွင်ဖြစ်ပြနေငါအင်အာထုတ်ကြောင်းဗာဏိရင်ကအထုတ်ခြင်းအကြောင်းညာငါပါရှိသည် အဲဆိုတော့ယုံကြည်ကြမှာတောင့်စွာစိတ်ထားယုံကြည်ကြမှာတောင့်စွာစိတ်ထားကြိုးစားတွင်တွင်ဖြစ်ပြည့်နေ ယုံကြည်ကြမှာတောင့်စွာစိတ်ထားယူဆတွင်တွင်ပြည့်ပြည့်မြင် ငါအင်အားထုတ်ကြောင်းယုံကြည်ကြမ်းမာကြောင်းစွာစိတ်ထားဒုစသွင်တွင်ဖြစ်ပြည့်မြင်ငါအင်အားထုတ်ကြောင်းယုံကြည်ကြမ်းမာကြောင်းစွာစိတ်ထားဒုစသွင်တွင် ဖြစ်ပြည့်မြင်ငါအင်အာထုကြောင့်ဆက်ရတဲ့ပုဂ္ဂိုလ်ကောင်းဆောင်ပြီးဆိုရမယ်ကျောင်းသာဘုရားဘုရားဒီကျေ အားထုတ်လိုက်လို့ရှိရင်တရားတို့ရမယ်ပုဂ္ဂိုလ်ပဲတရားတို့ရတဲ့ပုဂ္ဂိုလ်ဆိုတော့ဘာမှသိသိသိကြမလို့အဲဒီထဲမှာလေးခုကတော့သုံးလောကပြုပါရယ်ယုံကြည်ရယ်ကြမ်းမာရယ်တောင်းစွာသိထားရယ်ဒီကတွင်နေတာတွင်နေတာတွင်နေဒီနေ့ဌာနအားထုတ်ပါရယ်ဒီလေးခုကတော့သုံးလောကရဲ့ပြုစုပါရယ်ဒီပြည့်မြင်ကတော့ငါဥရပြညာရောက်ပါ အထုံမအမတုခင်ကတော့စတာကတော့မြင်လေးတွေကတော့အဲဒီရက်လောက်ကြားတဲ့အခါမြင်တဲ့ပုဂ္ဂိုလ်ရှိတယ်၊နေရာလောက်ကြားမှမြင်တာရှိတယ်၊သုံးရက်လေးရက်ကြားကြားမှမြင်တာရှိတယ်ဒီပြည့်ကတော့အဲဒါကတော့သမာဓိဉာဏ်လေးအားရှိလာတဲ့အခါကျမှမြင်မှာအဲဒါမြင်လို့ရှိရင်ဥဒိယပြဉာဏ်ဖြစ်ပြမြင်လို့ရှိရင်တော့ရာဂပြည့်စုံတော့မှာပါပဲဒီကျူးစာအထုတော်လို့ရှိရင်ပြည့်စုံတော့မှာပဲအဲဒီဥဒိယပြဉာဏ်ရောက်လို့ရှိရင်လည်းတရားထုတ်တဲ့ပုဂ္ဂိုလ်အားလည်းရှိရဲ့သူကသူပဲသရာတရားနဲ့ သူသာနာနဲ့သူဝိရိယနဲ့ကိုမဖြစ်ပြောင်းလဲအာထုတပါတယ်အမှန်တန်အကြောင်းမြည်ညိုးလိုက်ရင်လားပဲအကြောင်းညိုးလို့ရှိရင်အာထုကိုရတော့မှသူမြတ်တဲ့စိတ်စိတ်ဝင်စားတယ်ဒီလိုဒီမှာတရားလာပြီးအာထုကြတယ်ရောင်းမြည်လို့ရတာနည်းနည်းအာထုကအဲဒီဥဒိယပြညာဖြစ်တဲ့ကလေးကပြည့်သွားပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကမလွဲတာလို့ကပြန်လာမနဝန်နေပြီးတော့မပြန်နိုင်မဲနဲ့ပြုတ်ပြန်သွားရ ပြန်သွားရလဲနောက်လည်းပဲပြန်လာဖို့ရအများအားဖြင့်ရှိနေတာပဲအကြောင်းမင်းမျိုးတို့တို့လည်းမလားကလည်းရှိတော့ရှိပါလိမ့်မယ်နည်းနည်းများသောအားဖြင့်တော့ကြောက်ကြည့်ဆိုတာများပါတယ်အဲဒါကြောင်းညိုလိုလာပြီးအားထုတ်ရင်လည်းနောက်တိုးတက်သွားတာပဲတရားပြည့်စုံတော့တာပဲအကျိုးတော်ဒီကယဉ်နည်းငယ်တော့အားထုတ်ချူယဉ်နည်းငယ်တော့မဟုတ်ဘူးသူလားနဲ့အားထုတ်တော့တဲ့ပုဂ္ဂိုလ်လည်းရှိသေးတယ်ဒီဥရိယဘေးကဖြစ်ချက်ကလည်းသူ့ပုဂ္ဂိုလ်မရောက်တာလည်းရှိတယ်မရောက်ခြင်းအကြောင်းကလည်းပဲနှမျိုးရှိပါတယ် အဲတမျိုးကတော့မဖြစ်တဲ့ပုဂ္ဂိုလ်ကမရောက်တာလဲရှိနေမယ်လို့ဒီလိုယူဆရတယ်မရောက်ဘူးလို့ယူဆရတယ်ဒါလည်းရှိရမှာပဲရုပ်ပုဂ္ဂိုလ်ကဖြစ်တဲ့မယ်လို့လဲအဲဒီလိုဆိုတာအားမလို့ယုံကြည်မှုခဏပြောတဲ့ယုံကြည်မှုကကောင်းကောင်းမယုံကြည်ဘူးရိုးလည်းကြမ်းမှာဘူးကမပြည့်စုံဘူးတချို့လည်းပဲမပြောမှဘူးသူရှိရတာဘူးသူကတချို့ကမယုံကြည်တာနဲ့ ဆရာပြောမယ်ကောင်းကောင်းမှအာမထုတ်ပဲကောင်းအာမထုတ်ပဲနဲ့သူတို့ပြန်သွားဘာမှမတွေ့ဘူးဘာမှမတွေ့တော့အပြင်ကျသူကဒီလိုပြောရတယ်အာသာနာဤသာသွားအလကားပါပဲသူကျမ်းလာခဲ့ပြီသူတော့ပြောပြီဆိုတော့သူတို့လည်းနေတော့နေတယ်လားတော့အထောက်မှပြောလို့ကြည့်မတင်ဘူးအဲဒီလိုပုဂ္ဂိုလ်လည်းကြားရတယ်သူနော်ဒီလိုပုဂ္ဂိုလ်လည်းပြေးလာတယ်သူကနေရာမကြတော့သူကနောက်ကအကုသိုလ်တွေဖတ်ပြီတရား ပြည့်ပြည့်စုံစုံအာမထုံနိုင်မထုတ်ပဲနေတာအကောင်းတယ်လုံးမဟုတ်ပဲနဲ့မရာတရားအကောင်းမရှိပဲနဲ့ယောတိယောရဲ့ပေါ်တော်တော်အာထုတ်အာထုတ်ပြီးတော့ဘာမှမတွေ့လို့ရှိရင်တော့ကြာတရားတရားတွေပြည့်တယ်ပြည့်သွားသာရမေဝါတဲ့နဲ့နောက်ဘာမှမယုံဘူးမတွေ့တော့အဲဒီလိုပုဂ္ဂိုလ်မှာအကုသိုလ်မပွားနဲ့အကုသိုလ်တွေပွားတတ်တယ်။သူများတွေတရားတွေ့လို့သူကြတာတွေပြောနေတယ်သူကမယုံကြည်ဘူးဘာလို့လဲသူမတွေ့ရဘူး။ ဝိဝိကလပြောတဲ့ကိုယ်လည်းမတွေ့ရင်မယုံပါဘူးဆိုတဲ့ဒီကနေ့တော့ကြိုက်တာပေါ့လေဥစ္စာဒါကမြာဒရာသုံးရတာမဟုတ်ဘူးဥစ္စာအဲကိုယ်တိုင်မတွေ့တဲ့တွေ့တိုင်းလည်းမဟုတ်သေးဘူးကိုယ်တိုင်မတွေ့ရင်လည်းပညာတွေ့ရင်လည်းဟုတ်တာပေါ့သူဟာတကယ်နဲ့ရှိနေမမြင်နိုင်ပညာမှမြောင်းနေပြီးတော့မြင်တာလည်းရှိနေတာပဲကိုကမသွားနိုင်လို့ချိုးနေရတယ်မရောက်နိုင်ဘူးသူများကသွားနိုင်လို့ရောက်နေတယ်ရှိနေတာအဲဒါ နေရာတိုင်းနေရာတိုင်းလုံးကြအောင်ကိုကိုယ်တိုင်မတွေ့တိုင်းလည်းမယုံလို့မဖြစ်ဘူးသူကအဲဒီတော့တရားအထုတ်တဲ့ပုဂ္ဂိုလ်ကကောင်းအောင်ထုတ်တဲ့ပုဂ္ဂိုလ်ကသူများတွေသူစကားအထုတ်လို့တရားတွေ့စိတ်သက်သာပြောတယ်ဝန်သာပြသိကောင်းတဲ့ကမ္ဘာဆရာကြီးအသိသဘောကျအဲဒီပုဂ္ဂိုလ်ပြောကလေးသက်ရှိတာပဲသူကြီးလည်းရှိတာပဲမျိုးသားလည်းရှိမျိုးသမီးလည်းရှိညာနဲ့ကလည်းရှိလူတွေကလည်းရှိအဲဒီစိတ်သက်သာကျိုးစကားအထုတ်တဲ့ပုဂ္ဂိုလ်ဒီသက်သာမြင်ပြီးတော့ရှင်းရှင်းလင်းလင်းပြောရတဲ့ပုဂ္ဂိုလ်တွေ တော်တော်များပါတယ်မနှအားကြတော့မနှဝန်သာကြတော့ဒီလိုပုဂ္ဂိုလ်တွေဉာဏ်ဉာဏ်နားတယ်ဆိုပုဂ္ဂိုလ်တွေကဒီလိုပုဂ္ဂိုလ်တွေကလည်းမကြခင်သာပြည့်စုံတော့တာလေအဲဒီပုဂ္ဂိုလ်ကတရားပြည့်စုံတာတွေသူပြည့်ရတယ်ကိုပြောရတော့ပြောတော့အပြီးကောင်းအောင်လုပ်တဲ့ပုဂ္ဂိုလ်ကသူ့မှာမတွေ့ပဲဟာကိုဒီကရက်တွေကတော်တော်ကြားနေပြီဟိုကနောက်မှလာလို့လင်္ကာရဲ့နဲ့ဒီလိုပြောတယ်ဆိုရင်တော့ဟုတ်မှထမဘူးသူကဒီလိုဖုံးပြနေသေးတာသူအမ်းလို့လည်းမတွေ့တာတော့သူကမစင်စားဘူးအဲဒီလိုလည်းရှိပါတယ်အဲဒါတွေ ယုံကြည်မှုလည်းပြည့်စုံရမယ်ကျမ်းမာမှုလည်းပြည့်စုံရမယ်ခုနကပြောခဲ့တဲ့အတိုင်းကျမ်းမာရင်ဒီလိုလိုအားထုတ်နိုင်တယ်မကျမ်းမာရင်အားထုတ်မဖြစ်ဘူးလို့ဒီလိုတော့မပြောဘူးမကျမ်းမာရင်အားထုတ်လည်းဖြစ်တာရှိပါတယ်တောင်းစွာစိတ်ထားအာတထောအမာယာပဲသူဒီပုံနဲ့ဆိုင်တယ်စိတ်တောင်းမှရမယ်အာတထောအမာယာကို ေတုဝိညာဉ်ပူရီသောအာတတော်အမယဥစုသာတိသောညသောဘုရားညာကြီးပုဂ္ဂိုလ်လာခဲ့ပါတဲ့ငါဘုရားသာသနာတော်လာခဲ့ပါတဲ့အာတတော်အမယအာတတော်မကောက်ကြည့်မစင်းလျောက်အမယကိုကိုယ့်ပြစ်ကိုပုဂ္ဂိုလ်လျှို့ဝှက်တဲ့သဘောအဲလက်ကားတဲ့သဘောမရှိရဘူးဥစုသာတိသော

မိမိကိုမိမိတွေ့မှုကြုံမှုသိမှုကိုယထာဥဒ္ဒဟုတ်တိုင်းမှာကအာဝိကတ္တသင်ကြားပြောရမယ်အဲဒီလိုပုဂ္ဂိုလ်လာခဲ့ပါတယ်အဲဒီလိုပုဂ္ဂိုလ်လာလို့ရှိရင်တော့မကြခင်အတွင်းမဲ့မိမိတို့လိုကြည့်ရတဲ့တရားပန်းနိုင်ကိုရောက်သွားပါလိမ့်မယ်ကိုယ်ရင်တွေ့ပြီးတော့သိရပါလိမ့်မယ်ညသောဗျာဒီလိုဖိတ်ခေါ်ပါတော့ဖိတ်ခေါ်တဲ့အတိုင်းတရားလက်ထက်ကလာပြီးတော့အားထုတ်ကြတာပဲ ချို့ခုနှစ်ရက်ကျွန်းနဲ့ရဟနာဖြစ်တာပဲအဓိကသုတ်ဒီနာလာလာတယ်တဲ့ကခုနှစ်နှစ်ဆိုတာအများဆုံးထားတော့တာပဲခုနှစ်နှစ်ကျွန်းရဟနာဖြစ်ခုနှစ်ရက်ကျွန်းတော့အများဆုံးရဟနာဖြစ်ဒီတဲ့လည်းပဲဉာဏ်ရဟနာဖြစ်တာရှိပါသေးတယ်သိက္ခာသိက္ခာနေရပုဂ္ဂိုလ်ဉာဏ်တွေကညွှန်ကြားထားရင်ဉာဏ်အားထုတ်လိုက်မနဲ့ကြရင်တရားလို့ရတယ်မနေ့ကညွှန်ကြားထားတဲ့တရားထုတ်ညနေကျရင်တရားလို့ရတယ်ဒီလိုပုဂ္ဂိုလ်လည်းရှိတယ်တရားလည်းတက်တာရှိတာ အခုကာလတော့ဒီလိုပုဂ္ဂိုလ်ကဘုန်းကြီးတို့ပြန်သားမိတော့မှတော့ကြားပါလိမ့်မယ်နဲ့တူပါတယ်မတူဘူးလေကြီးကြွားမှာပဲဒီလိုပြောမှာဘုန်းကြီးတို့အနေနဲ့တော့မတူဘူးလေအဲဒီတို့တို့ပုဂ္ဂိုလ်တွေကတထိုင်တွင်းနဲ့တရားရအောင်ပြလို့တရားရတာတွေပါလေဒီလိုပါလေကြားရပါတယ်တရားရတယ်ဆိုတဲ့ပုဂ္ဂိုလ်တွေကတော့ဒီလိုတထိုင်တွင်းနဲ့ဒီလိုကူးနေရတယ်ဆိုရင်သဘောကျမှာဘုံမဟုတ်တာဥစ္စာလိုက် အဲ့ဒါကတော့ယူကြည့်တယ်ဆိုတော့မဟုတ်ပဲနဲ့ဆိုရင်ဉာဏ်ပြတယ်ဒီလိုကတရားအထုတ်ဝယ်တော့မလို့ဘူးအဲတရားနာရင်တော့သဘောကျသွားရင်ပြီးပြီအထုတ်ဖို့မလို့ဘူးဒီလိုလည်းရှိတာပဲအဲ့ဒါတွေကတော့သာဝိကျမ်းကနဲ့နိုင်ကျင်ပြီးဖို့ဤဒီကလိုပါလို့သာဝိကျမ်းကနဲ့မညီပဲနဲ့အဲ့ဒါကိုယ့်အကိုအားရနေလို့ရှိရင်ဒါကတော့အချိန်ကြီးကုန်သွားမယ်တော့ကြာတည်တဲ့ခါကျဘာမှအကူရရမှာမဟုတ်ဘူး နှုတ်တွေကအားထုတ်လို့ရှိရင်အနည်းဆုံး9ရက်လောက်တော့အားထုတ်မှာပဲဒါတော့မှအနာသူတဲ့ပုဂ္ဂိုလ်မှာ9ရက်လောက်ပြန်ပြီးလို့မှလည်းပြုစုနေပါတယ်ကွာအဲဒါ9ရက်များလို့ရှိရင်9နှစ်ဒါကတော့ယဟနာပြအောင်လို့မြတ်စွာဘုရားပြောပါတယ်သောတာပန်တို့ကတော့အောက်ဖြစ်မဟုတ်ပါဘူးဒါတော့သောတာပန်သရဂံအနာဂါနေလည်းပဲဒါတော့ဆိုလို့ရှိရင်တော့ပြည့်စုံမှာပေါ့9ရက်အတွင်းလုံးမ9နှစ်အတွင်း ဒါမှလည်းပြီးတဲ့ပုဂ္ဂိုလ်ဆိုခုနှစ်အတွင်းပေါ့ခုနှစ်အတွင်းမပြည့်လို့ရှိရင်အဲ10ရက်10ရက်မပြည့်လို့ရှိရင်15ရက်ဒါမှမဟုတ်ရင်လည်းတစ်လတစ်လမှပြည့်လို့ရှိရင်လည်း2လ3လဒီလိုပေါ့တိုးပြီးရမှာအဲဒါတော့သူကလည်းပဲကြည့်ရကြသေးတယ်မြတ်စွာဘုရားတရားတွေတရားတွေရလွယ်တယ်ပေါက်လွယ်တယ်ဆိုပြီးသူကမကြိုက်တဲ့ပုဂ္ဂိုလ်လည်းကြည့်ရကြဒါတော့ကြည့်ရကိုယ်ကမတော်ဘူးနဲ့ပြည်တယ်ဘာလို့လဲဆိုတော့မြတ်စွာဘုရားက ကိုတော်ရဲ့ဟောတဲ့တရားဟာအဘာဝကြလို့နီလာမှလို့အားထုတ်လိုက်ရင်မကြပါဘူးဒီတရားအားထုတ်ရင်များများရတော်ပါရဲ့ပြီးတော်ပါရဲ့လို့ဝန်ခံပြီးဟောရတဲ့တရားကိုများများမရခြင်းနဲ့သိနေဘေးကတောင်းဝင်နေတော့ဒါကတော့မတော်ဘူးနဲ့ဒီလိုတော့ဘုရားများများရတာကိုသဘောကျတယ်အဲ့တော့ရရင်ရတဲ့ပုဂ္ဂိုလ်လည်းရအောင်မှဖြစ်မှာအဲ့ဒါမှာ ဣဇုဇာတိကောအာတထောအမာယာဝိဣဇုဇာတိကောမာယာမကြည့်ရဘူးကဗာသိရမကြည့်ရဘူးထောက်မာရမယ်ဒါယူကြည့်တယ်အခုနေခါဆိုသာရေးကြည့်တာပေါ့ဒီတော့မှဆိုလို့ရှိရင်တော့ပေတော်ပိယဘိညာရတဲ့ကမ္မရာဆရာကပြနေလို့ရှိရင်တော့မပြောင်းမတဲ့ပုဂ္ဂိုလ်နဲ့မပြောင်းမမှသိနေမှာဆိုတော့လွယ်ပြောရင်လွယ်ပေါင်းနဲ့သိနေမှာအခုကမ္မရာပြနေတဲ့ပုဂ္ဂိုလ်တွေက ယောဂီပုဂ္ဂိုလ်ရဲ့စိတ်ကိုပြီးပါတယ်လို့မခံနိုင်ဘူးလို့ပြောနေတယ်မှာသုံးချနေရတာဒီကညွှန်ကြားတယ်ဒီလိုနှလုံးသွင်းဒီလိုကြည့်ဒီလိုမှဟိုကတရားထုတ်လာတော့ဒီလိုကြည့်တော့ဒီလိုတွေ့ပါတယ်ဒီလိုသိပါတယ်ဆိုတဲ့အဲဒီအပြောပေါ်မှာတည်ပြီးတော့ညာတို့တက်လာပြီးသမာဓိဖြစ်လာပြီးညာတက်လာပြီးပညာရောက်လာပြီးစသည်ဖြင့်ပြမှတ်ထားပြီးတော့အဲဒီနေ့မှတ်သားနဲ့မှတ်ရတယ်ကောနားကြီးကမှတ်တာရတယ်မာရာရီရဲ့ဒီ ပြည့်စုံတော့တဲ့ခါကာလကျတော့လူနားလည်တော့ပြီတဲ့ဝိပဿနာဉာဏ်ရှင်တွေအကုန်လုံးခေါ်လို့ရှိရင်နားလည်တော့ပြီဆိုတဲ့အခါမှာဝိပဿနာဉာဏ်ရှင်တရားတွေကိုလည်းဟောပါတယ်ဟောတဲ့ခါကာလကျသူဟာသူသုံးကြရသူဟာကိုဟုတ်ရင်လည်းပဲပြီးတာမဟုတ်ရင်လည်းပဲသူဟာကိုသိပြီးဆက်အားထုတ်ရင်မို့ပြည့်စုံမှာသူကမှာပေါ့သမထဆရာနေရတော့ကဟုတ်ပါပြီဘာဖြစ်ပါညာဖြစ်ပါပြီလို့သုံးကြတော့မဖြစ်ဘူးကိုယ်စိတ်ထဲမှာသံဃာကျင်းနေတယ်လို့သုံးကြတော့မဖြစ်ဘူး မဆုံးဖြတ်ကောင်းဘူးနော်ဒီလိုပုဂ္ဂိုလ်တွေကပြောကြတယ်သမထဆရာလုပ်နေပြီးမဆုံးဖြတ်လို့ချင်းဘယ်နေရာကြအောင်လဲဆိုလို့ပြောအပြစ်တင်တယ်နေရာကြတာမကြတာတော့မပြောတာဘူးမြတ်စွာဘုရားဤသာသနာတော်မှာတော့တရားမှတပါဘယ်သူမှဆုံးဖြတ်တာတော့မရှိဘူးဘုန်းကြီးသာသေးကျမ်းဂန်တွေလိုက်ကြည့်ဘယ်သူမှသုံးကြတာမတွေ့ဘူးစင်္သာရိပုတ္တရာတော့သုံးကြတာမတွေ့ဘူးအဲဒါဘုန်းကြီးကလည်းသုံးကြတယ်မတွေ့ဘူးဒါကတော့ အဲဒီညာစဉ်တရားတွေဟောလို့ကိုယ့်ဟာနဲ့ကိုယ်စိုက်ယူလို့ချင်းကိုယ့်ဟာကိုယ်ဆုံးဖြတ်ပြီးတော့ကိုယ်ဟာနဲ့ကိုယ်ပြည့်စုံတာချင်းဆင်ញင်ပြီးတော့ကိလေသာတွေကျင်းမကျင်းဆင်ញင်ပြီးတော့အဲ့ဒါကျင်းလို့ချင်းကောင်းတာပေါ့ပြည့်စုံတယ်လို့ဆိုရမှာအဲဒီမှာတရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေကญาသမားရှင်ကြားတဲ့အတိုင်းလည်းပဲသုံးညုံမှမှအားထုတ်ရမယ်ဒီဒီကဒီလိုကိုတောင်းမှရပြောပြောတဲ့တိုင်းအားထုတ်ရမလိုက်နိုင်ဘူး အားထုတ်ပြီးတော့ကိုယ်တိုင်တွေ့ထားတာကိုလည်းအမှန်တိုင်းပြောဟိုကဒီနေ့ဘယ်နှကြိမ်ထိုင်နိုင်ပါလဲဘယ်နာကြီးထိုင်နိုင်ပါလဲဉာဏ်ကဘယ်ဘယ်နှကြိမ်သွားပါလဲဘယ်လောက်ကြာအောင်သွားပါလဲစသည်ဖြင့်မှန်မှန်ကန်ကန်ပြောဟိုကဒီကြိမ်လောက်ထိုင်ပြီးတော့၃ကြိမ်လောက်၄ကြိမ်လောက်ထိုင်ပါလဲပြောလို့လည်းနေရမကြဘူးဟိုကခဏတစ်ခုဉာဏ်ကြောက်ပြီးတော့ဒီနာရီနှစ်နာရီကြောက်ပါလဲပြောလို့လည်းနေရမကြဘူး

ကျုပ်တွေနာနေကြွယ်နေပုံအပြည့်ပြည့်တွေပါလေတွေ့ပြီးနေပုံစိတ်တွေငြိမ်းနေပုံဒါလိုဟာတွေသူကပြောတတ်တယ်ကြိုးကကြာဝနာဝရှိတာနဲ့တခါလဲယုံနာသင်္ခါရချုပ်ငြင်းတဲ့သဘောများရောက်နေတာကိုသူကဘာမှကြားသေးဘူးရောက်ခါသာရှိသေးအဲဒီလိုပြောတာလည်းရှိတယ်အဲ့ဒါသူကလည်းနားမလဲလို့ပြောတာနဲ့သူပါရဲ့သူကလည်းတမင်ကဟိုသူစိတ်ထဲမှာညှို့ပြီးပြောတာလည်းသူပြင်ပြမှာပါလေအဲ့ဒီဟာမျိုးက ရှိတယ်ဆိုဝင်ရှိလိုက်ပြီးတော့ပြောတာတဲ့အဲဒီတော့သာသေးရတယ်မရှိစရာဘူးကိုအထုအထုတော့ကိုဖြစ်ဖြစ်တဲ့အတိုင်းပြောမယ်ဥပမာနဲ့ဗာနဲ့တွေ့လဲဆိုလို့ရှိရင်လူမမာနဲ့သိစရာဥပမာသူရဲ့သိစရာကလူမမာကိုမေးပြီးတော့သိကြရတာကိုပြေတော့မှဆိုရင်ဘာမှအတိုင်းတာရှိပုံမပေါ်ပါဘူးအခုတော့ဆရာဝန်တွေကအတိုင်းတာလေးတော့ရှိရသူတို့မှသူတို့မှအပြားဆိုလို့ရှိရင်ဆရာပြီးရင်ကတော့ဘယ်တော့တက်နေလဲ အဲနှလုံးသွေးခုန်တာကဘယ်လိုနေလဲအဆုတ်ကဘယ်လိုနေစသဖြင့်သူတို့မှတိုင်းကြလေးတွေရှိတယ်ခုတော့အခုတော့တော်တော်ထောက်ထားရှိပါတယ်ဒီတော့မှဆရာတွေဆိုပြီးတော့အတိုင်းတာထောက်ထားမရှိဘူးဒါပေမဲ့လို့သူတို့ဆရာတွေတဲတော်တယ်အဲလက်ကင်ကြီးတာနဲ့တွေးလေးစမ်းကြည့်တာနဲ့သူတို့အဲယောဂရှင်တွေထာမနိုင်တယ်လို့အဲဒီလိုဆရာတွေရှိပါတယ်တိုင်းကြတယ်ဒါပေမဲ့လို့လူမှပြောတာကတော့နားထောင်ပါတယ်ယောဂတွေးကြလားထုတ်ကြလား သက်သာလားမသက်သာလားအဲဒါယောဂတိုးနေတာကိုသက်သာပါပြီပြောလို့ရှိရင်လည်းဆရာကဆေးတွေကြောက်ပြီးရင်ကြောက်မှာမဟုတ်ဘူးယောဂသက်သာနေပါတဲ့ဥစ္စာကိုယောဂတွေတိုးနေတယ်ပြောလို့ရှိရင်လည်းအဲမူလအသေးနဲ့မတည့်သေးဘူးဒီလိုဖြေပြောက်ပြီးတော့ပြီးရင်ဒါလည်းပဲဒုက္ခပြနိုင်ရဲ့အဲဒါအဲဒီလိုပဲတရားထုတ်တဲ့ပုဂ္ဂိုလ်ကကိုယ်အာမတုပဲနဲ့အာထုအာထုလေရောသမာဓိမဖြစ်သေးဘဲနဲ့ဖြစ်လေရော ညာမဖြစ်သေးပဲနဲ့ဖြစ်လျောင်းမမှန်နိုင်တဲ့ဥစ္စာတွေကိုမှတ်နိုင်လျောင်းဒီလိုပြောလို့ရှိရင်ဆရာပဲလည်းပုံတော်ဝီရိယနဲ့မှားသွားတယ်သို့တော်လည်းပဲဆရာကလည်းဟိုနေအဲဘုဒ္ဓတရားတွေကလည်းသိနေတော့တော်တော်တော့နိုင်ကျင်နေပါတယ်ဒီလိုမဟုတ်တာတွေပြောသိနေတာပဲသူကသိနေတော့သိနေတော့ဒီပုဂ္ဂိုလ်ပြောအောင်တဲမှုမမှန်ဘူးဆိုလို့ရှိရင်ဆရာကလည်းစမ်းတယ်ဆရာကလည်းတော့သူကမင်းလည်းစမ်းတယ်ဆိုတော့ လူကအထက်နာရောက်တဲ့အသိဉာဏ်မျိုးပြောလို့ရှိရင်အောင်နာကအစနာဟာပဲမဲ့ဖမ်းမိတယ်ဖမ်းမိတဲ့ခါကလာကြတော့အဲ့ဒါပြောကြတော့သူကအစစတာပဲရှိနေကြရောတကယ်ဟုတ်အထက်ကနေပြီးတော့တွေးပြီးနေမေးအလဲကနေပြီးဟိုကနေဒီဒီကမေးနေရတယ်သူကမေးတော့အဲ့ဒီမှာပြောတယ်မူမာလို့ရှိရင်ဟာဒီယောဂီသိဉာဏ်မပြဘူးဆိုပြီးတော့အမှားတိုင်းရတာလေအဲ့ဒါလိုပါအရေးကြီးတာကတော့ကိုတွေ့တွေ့တဲ့အတိုင်းကိုသိသိတဲ့အတိုင်းလေးမမကံကပြောဖို့ရေးကြည့်တဲ့အတ္တတော်အမှားရောက် အဲဒီလိုပုဂ္ဂိုလ်မြတ်စွာဘုရားကလာခဲ့ပါတဲ့အထုလို့ရှိရင်မကြခင်အတွင်းတရားတရားများရသွားပါလိမ့်မယ်တဲ့ဒါကြောင့်ဒီမာယာအပြစ်ကိုဘုံကွယ်လှည့်စားခြင်းဗတ္တိယအတောင်နဲ့ပါလွားခြင်းဆိုတဲ့ဥစ္စာရာထုရမှာလဲရှင်းရှင်းမှုရအရေးကြီးပါတယ်နောက်အတိမာနကိုယ်ကိုယ်ကိုအသင်ကြီးခြင်း ဒါတော့မာနာကြီးတာမာနာရိုးရိုးမဟုတ်ဘူးကိုယ်ကိုသိပင်ကြီးတာဘဝမြင့်တယ်လို့ပြောမှာပေါ့သာမမယုံမသိမကိုက်ဆိုင်နိုင်ရင်မာနာကြီးတဲ့ပုဂ္ဂိုလ်ကတညကိုယူတည်ပြရမှာဝန်လေးတယ်ယူနေမပေးခြင်းဘူးအဲဒါကိုပြရမယ်အယူသေးမပေးတဲ့ပုဂ္ဂိုလ်၊ညယူသေးတဲ့ပုဂ္ဂိုလ်မျိုးသေးလို့ရှိရင်ဘယ်လိုပြည့်စည်လဲဆိုရင် အဲဒီယူရတဲ့ပုဂ္ဂိုလ်မျိုးတွေကိုသိကိုရတဲ့ပုဂ္ဂိုလ်မရှိဘူးနေရာပေးတဲ့ပုဂ္ဂိုလ်နေရာမပေးဘူးလမ်းပိုင်းလာရင်လည်းလမ်းကြောင်းပြီးသူဆက်ပြီးတဲ့ပုဂ္ဂိုလ်ပဲမပေးဘူးဒီကြီးမိဘတွေယူသိမပြီးဘူးအဲဒီလိုပုဂ္ဂိုလ်တွေရှိရဲတဲ့ဒီလိုပုဂ္ဂိုလ်တွေကအဲဒီမျိုးတွေကအကုသိုလ်ကြောင့်ပယ်လေးပါးလည်းကြားရတယ်ငရဲကြားရတယ်ငရဲကလွတ်လာတော့မှလူလောကမှာဖြစ်လို့ရှိရင်အမျိုးအမျိုးမျိုးညမှာဖြစ်တတ်တယ် မြင်ရမှာဆိုရင်တော့ဇာနိုင်နေပေါ့သိသိနေတယ်အမျိုးတွေဖြစ်တတ်ဗမာပြည်မှာဆိုရင်တော့သင်ရဲ့ဒီဘုံဘုံကြီးတဲ့အမျိုးတွေရှိပါတယ်အဲဒီလိုမျိုးတွေဖြစ်တတ်တယ်လာမထူနိုင်ဒီလောကလူကြီးလူကောင်းမဖြစ်နိုင်ဘူးလို့အဲဒီလိုမျိုးတွေဖြစ်တတ်ဒီကလေးတဲ့ပုဂ္ဂိုလ်ယူသေးလို့ရှိရင်တော့အမျိုးများမှဖြစ်တတ်ပြီတဲ့အတိုင်းရာလေးဒီရတဲ့ကလေးဒီမှတ်တော့

ညာနာမဟုတ်ရင်မာနတော့ရှိတော့ရှိနေသေးတာဒါပေမဲ့လို့ပုဂ္ဂိုလ်တွေကမာနရှိတဲ့နဲ့ရှိတဲ့ပါလေပိုးပြီးတော့ကြီးလောကကြီးအဲဒါသိဉာဏ်ကြောက်မာနရှိတဲ့လောက်ကျင်မဟုတ်ဘဲနဲ့ပို့ပြီးတော့မာနကြီးနေလို့ကျင်သိဉာဏ်ကြောက်အဲဒါတော့ကိုယ့်ကိုယ်ကို သိကျင်မှုအရေးကြီးပါလေဒါတရားဘက်ကလာမဟုတ်ပါဘူးလောကဘက်ကလည်းအမှန်ရေးကြီးပါလေပေါင်းစုဆံရေးတွေပါလေမှာလဲမာနအလွန်ကြီးနေတဲ့ပုဂ္ဂိုလ်များဟောစေစံရေးတွေဟာအစဉ်မပြေဘဲနဲ့ဖြစ်တတ်တယ်လောက်တိုင်းအစဉ်မပြေဘဲဖြစ်တတ်တယ်လူရပရိသတ်တွေလည်းဟိုတဖြည်းဖြည်းနဲ့ကုန်လာတယ်မာနကြီးတော့အကြီးလို့ရှိရင်ဘုန်းကြီးတို့ပြရတော့မှာဘာဝနာဘက်ကလည်းတချို့မာနအရှင်ကြီးတော့အကြီးတာနဲ့အဲဒါပြောဆိုရင်ဒီရမကြ သာပေကျမ်းကနေရေးထုတ်တော့နေရာမကျနဲ့ပြီးသွားတယ်မလားမပြီးသွားဘူးဉာဏ်ရည်ရှင်းနေပြီးသားတော့ဆုံးလို့ရှိတာပုဂ္ဂိုလ်အနေနဲ့တော့ထုတ်ဖို့မပြောပါဘူးတကယ်ဆရာတော်ကြီးတွေပဲတကယ်ပညာတော်ကြီးတွေပါပဲတကယ်ပညာတော်ကြီးတွေဖြစ်နေမယ်လို့သူကမာနအသိကြီးနေတော့ပြောတင်တာတွေလည်းသူကပြောတာကိုအလွန်ကျွံနေပြောတာသူများတွေအကုန်လုံးချုပ်ချပြီးသူသူတူရဲ့ပဲအကောင်းလုံးအကောင်းမြင်မျိုးနဲ့ပြောရသူများတွေအကုန်လုံးမှတ်ပြီးသူပြောတယ်မှန်းနေတယ်နဲ့ပြောအဲဒီလိုပါလေရှိတယ် အဲဒီလိုအဲဒီလိုမာနအလွန်ကျွံကြီးနေလို့ရှိရင်လောကဘက်ကနေရာမပြဘူးလားသာသနာပါလည်းနေရာမပြဘူးလောကဘက်မှာလည်းအလောကနေဇီဝရေးတွေနဲ့ပတ်သက်ပြီးတော့ဖြစ်စေပညာနဲ့အတ္တပညာနဲ့ပတ်သက်ပြီးတော့ဖြစ်စေအကြီးဆုံးလောက်ရှိမှမာနရင်းလာတဲ့ပုံလုံးကြီးကလားမာနကြီးလို့ရှိရင်သိနေရာမပြဘူးအဲဒါအကြီးကြီးပါလေ လူတိုင်းလူတိုင်းရှင်တိုင်းရှင်တိုင်းညာတိုင်းညာတိုင်းမာနနဲ့လည်းမျိုးကိုရည်ကြည့်တာပါပဲမာနနဲ့လည်းကောင်းနေတယ်ပါပဲလို့ဆိုမာနနဲ့လည်းကောင်းနေစသာရိပုတ္တရာကြီးများမာနကတော့ဘယ်လောက်နှိမ့်ချတာတော့ဆိုလို့ရှိရင်ဒီလိုကျိုးများလို့သဘောထားပါလေဒီလိုကျိုးများတယ်ဒီလိုကျိုးဆိုတာတော့လူတိုင်းလူတိုင်းခြေတော်နဲ့မြင်းပြီးတုပ်နေတာ ဒီလိုကြိုးကအာငါပေါ်မတက်နဲ့ကွာမင်းတို့ကျိုးတယ်မသုံးနဲ့ဒါတော့မတော်ဘူးဘယ်သူမှသူကတားပြခြင်းမရှိဘူးလေဒီလိုအတုခံတာပဲနေကြီးနေကြီးညာလည်းပဲဒီလိုပဲနေကြီးပေါ်မှာသွားလာနေကြီးခြင်းလည်းတွန့်နေတာနေကြီးကဘာမှအနှောက်အယှက်မပေးပါဘူးဘာလို့လဲသူကသိခံနေတာဒီလည်းဒီလိုပဲအညီကြီးတွေနဲ့သူသေးသေး ငါထဲမှာအညစ်အကြေးတွေလာမထက်နဲ့ဒီကဘာမှအပြစ်မတင်ဘူးကောင်းွယ်ရှင်မကြီးဒီကနေ့လားလီးတယ်ပဲမီးထဲမှာတဲ့မိုက်တွေပါလေမကောင်းတာတွေထည့်နေတာတဲ့အဲငါထဲမြေပတ်တာတွေလာမထက်နဲ့လို့ဒီလိုကောင်းွယ်ရှင်မကြီးမာနမရှိဘူးလေရတဲ့ဒီတိုင်းပဲလေတွေဆိုတော့လေတဲ့နဲ့အညစ်အကြေးတွေပါလေသူတို့ထဲမှာလည်းအညစ်အကြေးတွေကဇာကပဲလေတွေအန်ထုတ်ပါလို့စသည်ရှိတာပေါ့လေအဲ့ဒါတွေတို့ငါငါထဲမှာလေတွေမထက်နဲ့မကောင်းတဲ့လေတွေ ရေကြီးတွေလာမထဲနဲ့လည်းမကောင်းနိုင်ဘူးသိခါရေကျိုးတဲ့နွားများနဲ့လည်းတူရတဲ့ရေကျိုးတဲ့နွားရေရှိရင်တော့ဒါမှဆွမ်းမ်းရေရှိတဲ့ပုဂ္ဂိုလ်နွားကတော့သူကအားလည်းကောင်းမယ်ဆိုရင်ဒါတော့နွားတွေ့ရင်သူ့ဝရတောင်းနေတာပဲလုံလုံနဲ့ကျွန်းလိုက်လုံနေတာအဲဂျိုးမရှိတဲ့နွားကတော့ဟိုကရံရံမှုပဲဆိုရင်သူကတိတ်ဆောင်တော့တာပဲသိရှိတဲ့မူ သိမရှိတဲ့မူကိုအကျိုးတယ်အစွဲရှိတဲ့မူကတော့ကိုဒါလည်းခိုက်တိုင်းနဲ့ဒီနေနဲ့တူတယ်ဆောင်းဆောင်းနေတာကိုအစွဲမရှိတဲ့မူကတော့လူလာရင်ပြေးတော့တာပဲသူကတော့တိုက်ဖို့ရမလုပ်တော့ဘူးဘေးရန်လည်းကျင်းအောင်တောင်းဖို့ရပဲသူစူးစမ်းတယ်အဲဒီဥပမာလေးနဲ့ပြရတယ်အဲဒီဥပမာလေးနဲ့ပြပြီးတော့ဟိုသင်ပါဠိကသန္တာလသန္တာသားပဲပါဠိ သံသနာဆိုတော့အမြင်မှာသိရေးကြည့်တာဇာတ်ထဲမှာသူကသံသနာဇာနိုင်တော့ဇာမြင်တဲ့ဗြဟ္မဏတွေရတယ်တော်တော်ကိုအသုံးမကျအောင်လုပ်ထားတာသူကလမ်းလျှောက်သွားရင်ကိုဇာမြင်တဲ့လူကိုမသိရဘူးလေသူကဒီတုန်းကဆိုလို့ရှိရင်ပါသူတော့မဟုတ်ပါဘူးဒီကသူကလည်းနည်းနည်းပါးပါးတော့ဒီတုန်းကဆိုလို့ရှိရင်တော့ဒါလည်းဇာနိုင်တဲ့ဒီသံသနာတွေပါလေညူရဲရွာရဲတာလို့ရှိရင်အဲဒုက္ခပါလေတစ်ခုနဲ့ခောက်လာတာလေတော်တော်တော်တော်တော်တော်နဲ့တန်ပေးလာတယ် ဒီငါသာနာလားကွာငါမျိုးတဲ့ပုဂ္ဂိုလ်ငါနာမလာကြနဲ့ပြီးလို့ချင်းမင်းတို့ဘုရက်တွေရုပ်သွားလိမ့်မယ်ဆိုတဲ့အမြင်မျိုးနဲ့ပြည်သေးတဲ့အနေနဲ့တော့တော့ခောက်လာတာလေလို့လားအဲဒီပြောင်းနှိမ့်ထားတာလားဒါဆိုပါဘူးကုသိုလ်ကြီးလည်းရှိတယ်ရှိတယ်လည်းရှိတယ်ရှိတယ်အဲဒီသာနာလာများမျိုးများတဲ့ပုဂ္ဂိုလ်တွေငယ်ငယ်ကြီးကြီးပေါ့လေကိုကအသက်အရွယ်ငါး60ရှိနေမယ်ကလေးသူငယ်လေးဝင်မယ်တော့ဇာမြင့်တဲ့ကလေးတွေပါလိမ့်မယ်သူကယူသေးကြည့်ရယူသေးနေရတာ အဲ့ဒီသဘောမျိုးထားပါတယ်တဲ့ရှင်သာရိပုတ္တရာမာမာနမရှိဘူးဒီယူရပါသူ့လောက်မလိုက်နိုင်တော့တော်တော့လိုက်ပြတော့တာမဟုတ်ဘူးအမှန်ကောင်းပါလေဆိုတာမာမာနမရှိဘူးအဲ့ဒီမှာအပြီးမာနအလုံးမာမာနကြီးတဲ့ခင်ကိုကိုအကြည့်ပြီးတော့ဟုတ်ပြီဟုတ်ပြီဟုတ်ပြီအဲ့ဒါကိုသင်ကြည့်ပြီးမာနမကြည့်ပါနဲ့တဲ့မာနကြည့်တာတွေပြရမယ်အဲလုံးလုံးကျင်းတာကတော့ရာထမဲ့ရောက်မှကျင်းတယ် ဒါပေမဲ့လို့သောတာပန်သဂရာကအနာဂါယေရိယပုဂ္ဂိုလ်တွေလည်းမဟုတ်တဲ့မာနတော့မရှိပါဘူးဟုတ်တဲ့ဂုဏ်နဲ့ယူတဲ့မာနရှိတယ်ယာထာဝမာနခေါ်တယ်အာယာထာဝမာနပုထုဇဉ်မှာတော့ယာထာဝမာနလည်းရှိတာပဲအာယာထာဝမာနလည်းရှိတာပဲဟိုကညာတလို့ညာတတဲ့အတိုင်းဂုဏ်ယူတာဒီစည်းကြီးလို့ဒီစည်းရှိတဲ့အတိုင်းဂုဏ်ယူတာအမျိုးများလို့အမျိုးများတဲ့အတိုင်းဂုဏ်ယူတာအာယာထာဝမာနအမှန်အမှန်ဂုဏ်ယူတဲ့အဲအမှန်နဲ့ရှိတဲ့မာနလို့ခေါ်တယ် ဟိုကရည်စည်းမစည်းပဲနဲ့ရည်စည်းတဲ့အနေမျိုးနဲ့မာမနာတက်ဟိုကပညာမတာပဲနဲ့တက်တဲ့မျိုးနဲ့မာမနာတက်ဟိုကချွေရမရှိပဲချွေရရှိတဲ့အနေမျိုးနဲ့မာမနာတွေတက်ပြီးစသည်နဲ့ပေါ်တယ်မဟုတ်တဲ့ဥစ္စာတွေမာမနာအဲ့ဒါအာရတော်မာနာဆိုတယ်မာမနာမဖြစ်တဲ့မဲ့နဲ့ဖြစ်နေတာအဲ့ဒီမဖြစ်တဲ့မဲ့နဲ့ဖြစ်တဲ့မာမနာမျိုးရတာဒီရပုဂ္ဂိုလ်မှာမရှိဘူးတကယ်ဟုတ်ဟုတ်မှန်တဲ့ဂုဏ်နဲ့ စိတ်တမမာနာကတော့သူရှိသေးတာပဲတဲ့ဒါပေမဲ့တူနဲ့တူတော့မတူကြပါဘူးကိုလေဆိုတဲ့နည်းနဲ့ရှိပါဆိုတဲ့နည်းနဲ့ရှိပါအဲ့ဒါအနာဂတ်တိုင်အောင်ရှိပါလေဒါပေမဲ့လို့အနာဂတ်မာနနဲ့သတ္တဗာမာနဟာအတူတူပဲလို့ဒီလိုတော့မရှိဘူးသူကအဲထက်ထက်ကြီးကမဲ့တွေကပယ်သွားလို့ထက်ထက်ထက်ထက်ပုဂ္ဂိုလ်ကြီးကြရင်မာနကဆိုနည်းသွားမှာပဲအဲရဟတမေကြတော့ဘုံလုံးပုံနေ အဲ့တော့ခုတရားကျင့်နေတဲ့ပုဂ္ဂိုလ်တွေသတော်ရဲ့သာသနာတော်ဆရာတော်ရဲ့သုံးပါးလိုက်နာပြီးကျင့်နေတဲ့ပုဂ္ဂိုလ်တွေဒါတွေကမမာနာရနည်းနည်းပြန်နေရမှာပေါ့ပရိပရိအတိမာနီဝိသန္တိမယမေတ္တနာတိမာနီဝိသာမာတိပါလေဟောကြတယ်လို့ပြောပရိသူလိုပါတော့အတိမာနီအလွန်မာနာကြီးကုန်တယ်သင်ကြီးကုန်တယ်ဝိသန္တိသိကုန်တယ်အိဋ္ဌအိယနဲ့မယငါတို့ဒီ အနာတိမာနိလွန်မာနာကြီးခြင်းမရှိကုန်၏ဘုရားမှာစေကုံအားဥပိ္ပေသံလေကောကိလေသာထောင်းပါလို့လည်းကျင်လို့တရေမြေပြည့်နေပရိထတာဘုရားညမေကအထတာဘုရားမှာလည်းသံလေကောတရေမြေပရိတဘာသာပုဂ္ဂိုလ်တို့ထတာသူတစ်ပါးကိုရိုသေမပေးနိုင်အောင်မကိုင်းညွန့်နိုင်အောင်တောင်းတင်းသောမာနရှိတယ်ဝိသန်းနဲ့ဖြစ်ကုန်တယ်လားဒီကဤရနဲ့မရငါတို့ဒီအထတာ တောင်းတင်းသောမာနမရှိကုန်ဘူးမာနကင်းကုန်ပြီဝိသမှာဖြစ်ကုန်ဣတိပသန်လေးကောဣတိသာခေါင်းမလူတဲ့ခြင်းကိုတရဏီရောပြုကျင်ရည်ဆိုတဲ့တိုင်းမှာလက်သေးကုန်းနဲ့လည်းပြထားပါလေအဲစာရီဆိုတာဒီမာနဆိုပြီးနော်သံဘာအယိုဒီမတိုင်းဆိုင်နိုင်ရင် ကြီးပဲနှိမ်ချမည်သုတ္တဝိပါ ကောင်းမွန်းတယ်ဆိုပြီးတော့သင်ရင်ပြီးမာနကိုပယ်ပြီးလည်းရှိပါတယ်ဒါကတော့ဒီလိုမျိုးကြီးရှင်းနိုင်တာပါပဲမာနရှိလာရင်အဲဒီမာနမရှိရအောင်လို့သင်ရင်ပြီးတော့ကြောင်သွားရုံပါလေဝိပဿနာရှုနေတဲ့ယောဂီပုဂ္ဂိုလ်တွေကတော့မာနဖြစ်လာလို့ရှိရင်ဒါလေးရှုမှပယ်လိုက်ရုံပဲသူကအဲဒီလိုကူသောကိစ္စနဲ့စပြီးတော့ သူများကိုအချင်းချင်းသေးကိုကိုအချင်းချင်းကြည့်ပြီးမာနာလေးကဖြစ်တဲ့ပြေးတာကိုဘယ်သူပြောတာချင်းမခံနိုင်ဘူးဘယ်သူကြံကြံပေးတာချင်းလက်မလိုက်နိုင်ဘူးစသည်ဖြင့်ဒီလိုမာနာလေးရဲ့ရှိတယ်သူကဘိုးပေါ်လာပြီးဆရာလို့ရမလားဒီမာနာလေးတွေရှိတယ်အဲဒီတော့မာနာလေးဖြစ်လာရင်မှတ်ပြီးတော့ပယ်လိုက်သူကလုတ်ဖြစ်ထုတ်ပါလေသူဆရာလို့ဖြစ်ထုတ်ပါခွင့်ရပေးတယ်ပါသူကသူဆရာဖြစ်နေပါဖြစ်လိုက်ကွာကိုမင်းကိုပြောတာကိုမလိုက်နိုင်ရင်မသိတော့မလိုက်နိုင်ပဲနေကြတယ်နေပေါ့သူကသူဆရာလို့ပါသူ ပြောပါလေဆိုပါလေအဲလိုနှုံနှုံပြီးတော့အဲဒီမာနာလေးကျွမပြီးတော့ပြရရအဲဒါဝိပဿနာနဲ့ပြလိုက်ပြန်ကျွမပြီးပဲသားရုံနဲ့အဲဒါနာရမင်းနဲ့ပြောအဲနာနာမင်းနဲ့ရာဓမတန်အောင်လို့မာနာဖြစ်တိုင်းနဲ့ကျွမပြီးမာနာမဖြစ်သေးလည်းလဲမြင်နေကြတဲ့တော့အဆောက်ပါပေါ်တိုင်းပေါ်တိုင်းနေကျွမနေတာလဲဒီမာနပင်နေအောင်လို့ကျွမနေတာပါပဲဘုသူရှင်ဖြစ်နေကျွမနေတဲ့အခါမှာတော့ အဲဒီယာထာဝမာနာရောအာယထာဝမာနာရောဖြစ်တဲ့မာနမဖြစ်တဲ့မာနအကုန်လုံးမဖြစ်အောင်ညာနေပြီးတော့မဖြစ်အောင်ယာရာနေပြီးတော့မဖြစ်အောင်မာယာစာဒုတိယနေပြီးတော့မဖြစ်အောင်ဒီကုသနာယာကြာနေပြီးတော့မဖြစ်အောင်အကျူမှနေရဖြစ်တဲ့နေရာတိုင်းကဖြစ်တယ်ညာလည်းကြည့်ပြီးတော့ဒီပြောကြည့်ပြီးတော့လာမာနဖြစ်တာပဲယာကလည်းကြာမှကြာပြီးတော့ဒီမာနဖြစ်တာပဲ နာနာရလည်းဖြစ်နေတာစားရလည်းဖြစ်နေတာပဲစားရတော့သူကကောင်းမှုတွေစားနေသူများတွေငါတို့မစားနိုင်ဘူးလို့လည်းဖြစ်တာပဲသူကသူကအများကြီးပါပဲသူကအဲဒုတိယကလည်းဖြစ်တာပဲဒီကုသနာကြံကြီးရာကတော့သူကအများဆုံးဖြစ်နေတာပေါ့အဲဒီ၆ဌာနကဒီတိုင်းဒီတိုင်းနေယခုယောဂီတွေမှတ်နေရတာဒီမာနပဲနေတာပဲမှတ်တိုင်းမှတ်နေတာပဲနေတာယာသာဝမာနာအာယသာဝမာနာယောပဲနေတာပဲသောတာပတိမဉ္ဇဉ်ရောက်တဲ့ခါကျတော့ အာရထာဝမာနမဟုတ်ဘဲနဲ့သင်ကြီးတဲ့မာနပျောက်သွားတယ်ဒါပေမဲ့ဟုတ်လို့သင်ကြီးတဲ့မာနကကြားနေပြီဟုတ်လို့သင်ကြီးတဲ့မာနကသူကဒိဋ္ဌိမဟုတ်တယ်ဒိဋ္ဌိနဲ့တူးနေငါပဲငါဆိုတဲ့အနေနဲ့သူကထောင်သွားတဲ့သဘောလေးတော့ရှိအဲဒါလည်းပဲသောတာပန်ကနေပြီးရှင်နေရှိမှလို့သဒ္ဒါဖြစ်သူလည်းကြံနေတာပါပဲသဒ္ဒါကနေရှိမှလို့အနာဂါဖြစ်ဒါတော့ကြံနေတာပဲနာဂါနေရှိမှလို့ဉာဏ်ဖြစ်တဲ့ခါကျမှအဲဒီကျမှဒီမာနကင်းပါ အဲဒီပြောင်းအထုတော်ကြပုံပါပဲအဲဒီမြတ်တရားကျွန်းနဲ့ကုန်ပြီနိုင်တယ်ဒီနိုင်ကြည့်သွားပြီတရားသင်ရတယ်ပြောင်းရည်သူရမိခု၌နောက်တော့ကုစုပွားများအာထုအပ်သောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဘုရားဝိသကုသိုလ်ဘုရားဟောရသောကုသိုလ် ပါရှိတော်အပေါင်းမှုပေါင်း၏ကိုပါကားကိုမိဖတော်အားမြတ်ပြေဝေပါကုန်၏ရ၌ရောက်ရှိနေတော်သိက္ခာပေါင်းအားမြတ်ပြေဝေပါကုန်၏လုံးစုံသောသာဝအပေါင်းတို့အားလည်း တို့သည်ညရကြ၍သိမ့်နှပြသမာကြသည်ဖြစ်ပါစေကုန်သတည်း